ဘုန်းကြီးတို့2020ခုနှစ်စက်တင်ဘာလ4ရက်တောက်ကြနေ့ညနေ9နာရီအချိန်ထေရဝါဒဓမ္မကမ္မထလမ်းစံပိုင်39ခွန်းဘုန်းကြီးတို့ကာယ ानु ပဒနာပိုင်းကို ပြောလာတယ်ဗောဗျာကာယ ानु ပဒနာပိုင်းမှာကတေယသုပပြောခြင်းတော့တေခြင်းတရားမရဏတတိကိုပြောလာတယ်ဗောမရဏတတိနဲ့ပတ်သက်ပြီးတော့ နည်းနည်းလေးစိတ်ဝင်စားဖို့ဖြစ်အောင်လို့ဘုန်းကြီးဇတ်ဓမ္မပဒပြီးကြတဲ့ဘက်ကဓမ္မပဒယူပြောတယ်ဒီတစ်ပတ်ကျဘုန်းကြီးတို့သာသေးတော်လည်းမကိုကြားတဲ့မိသားစုဆိုပြီးပစ္စကမိနိဗ္ဗာန်ဥရကဇတ်ပေါ့အဲဒီဇတ်လေးပြောဖို့ရည်ရွယ်ထားပါတယ်နော်ဒီအကြောင်းအရာလေးတွေနဲ့ဝိတုကြောင်းလေးနဲ့ပြောရတဲ့ရည်ရွယ်ချက်ကတော့စိတ်ဝင်စားပြီးလဲလှုပ်လဲလှုပ်ဖြစ်အောင်လို့ပြောရတဲ့ရည်ရွယ်ချက်ပါအဲ့ဒီပစ္စကနိဗ္ဗာန် ဥရကဇတ်တော်မှာဟောရတဲ့ဇတ်တော်လေးဟောရတဲ့နောက်ကြောင်းလေးကိုစပြောမယ်နော်ဒီချိန်မှာမြတ်စွာဘုရားကသာသေးလို့သားတယောက်တည်းရှိတာသာသေးလို့ပူဆွေးတော့ကရောက်နေတဲ့တထေတူအိမ်ကိုကြွားပါတယ်ကြွားပြီးတော့တထေကွဲတတ်တဲ့အရာကွဲတတ်တဲ့သဘောရှိတဲ့ဝိထုမြေဟာကွဲရတယ်ပြုတ်ပြည့်ရတယ်ပျက်စီးတတ်တဲ့အရာဟာလည်း ပျက်စီးရတာပဲဒီလိုကွယ်မှုပြုံမှုပျက်စီးမှုဟာတင်တထေးတူတဲ့သာဖြစ်တာမဟုတ်ဘူးတစ်ဆက်ကြောင်လာလုံးတကဘာလုံးပေါ့လေ32ပုံလုံးပေါ့အကုန်လုံးဖြစ်ကြတာမသေးတဲ့ပုံကိုဆိုတာမရှိဘူးတတ္တဝါအလုံးကတနေ့သေးကြတယ်ရှင်းပညာရှိတွေဆိုလဲဒီလိုသားသေးတဲ့ခါမှာ သေတတ်တဲ့သဘောရှိတဲ့ယာထုကသေရမှာပဲဒီလိုဆင်ညာနှလုံးသွင်းတယ်ဆိုတဲ့ကုထုကြောင့်လို့ဘုရားမိတ်ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီတထေးရပဲလျှောက်ထားလို့မြတ်စွာဘုရားကအတိတ်အကြောင်းကိုဆောင်ပြီးဟောပါတယ်ဒီမှာတော့အကြောင်းအရာကဒီကွဲပြားချက်လေးတွေတွေ့တော့ဗောလေဒါမှမဟုတ်ဒီတခါတခါမှာဘုန်းကြီးတို့ဒကာဓမ္မတွေသတိထားဝရက ဇောက်ထုကြောင့်တွေကိုဘုန်းကြီးတို့ကအဓိကပြောလို့ရင်မဟုတ်ဘူးဗျအဲ့ဒီမှာပါတဲ့ကျင့်သုံးပုံလေးတွေကိုပြောချင်တာနော်ဇောက်ထုဆိုဒီမှာနှမျိုးကွဲနေတယ်ပေါ့နော်ပေတောဝတုထကရာမှာလည်းဒီအကြောင်းအရာပါတယ်အဲ့ဒီမှာကြတော့မြို့ကတစ်မြို့ရွာကတစ်ရွာဖြစ်နေပေတောဝတုထကရာကြကာတိတိုင်းဓမ္မပါလာရွာခုဇတ်ထကရာမှာကြပါလဲဗာရဏီတိမြို့နီးမြို့ရရနီးတကားရွာအဲ့လိုပါတယ် အဲ့ဒီမှာမိသားစု6ယောက်နေကြတယ်ပေါ့နော်မိသားစု6ယောက်ကအိမ်တော်ကြီးကဲဖခင်ပေါ့နော်မိခင် သားတယောက်ရှိတယ်သားလည်းအိမ်တော်ကြတော့ချွေးမရှိတော့သမီးတယောက်ရှိတယ်ဒီခေတ်လိုအိမ်ဖော်မပေါ့အရှိတုန်းကကြုံမပေါ့အိမ်ဖော်မလေးတယောက်လိုနေထိုင်ပြီးတော့မလုပ်ကြလဲလေယာလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုကြတယ်အဲဒီမှာအိမ်တော်ဦးစီးဖြစ်တဲ့ဖခင်ကြီးကသူကအမြဲမပြ မိသားစုလေးကိုဆုံးမနော်ကိုမိသားစုလေးကိုတရားရှိတဲ့ပုံကဒါလေးတွေပြောရမယ်ဘုန်းကြီးတို့တွေလည်းမထူပါဘူးကိုเจ้าကိုလိုလေးတွေဆိုအဲရှင်ပြားမြတ်ဒီရက်ဒီရက်ပါမှာနာကိုဗစ် -19 တွေဖြစ်ကြတယ်ဖြစ်နေကြတယ်ဒီတော့ဒီလိုစ조사ပြီးတရားထုတ်ကြမယ်တရားလုပ်ကြမယ်ဒီလိုလေးတိုက်တွန်းဒီမှာလည်းအဲ့ဒီအိမ်တော်ဦးစီးဖခင်ကြီးကသူ့ရဲ့မိသားစုတွေကိုမကြာခဏဩဝါဒပေးပြီးဆုံးမပါတယ်။ဘာလို့တွေတဲ့ တတ်နိုင်သမျှပေးလူပြီးနေထိုင်ကြမယ်ပြီးတော့၅ပါးသီလအမြဲတမ်းစောင့်ထင်ကြမယ်ဥပုပ်သီလတွေတတ်နိုင်သမျှစောင့်ထင်ကြမယ်ပြီးတော့အဓိကတော့ဒီမှာသေခြင်းတရားကိုဆင်ញင်ပွားများကြမယ်ဒီလိုအမြဲမပြတ်အင်းတော်ဆိုတာမိတ်နော်တတ္တဝါတွေဟာအလုံးဟာဒီနေ့သေကြမှာပဲသေတယ်ဆိုတာဓမ္မတာပဲပေါ့သေခြင်းကတော့အမြဲဖြစ်တယ်အသက်ရှင်ခြင်းဆိုတာမစူးမှမမြဲဘူးပေါ့ တတ္တဝါလောမမြဲခြင်းသဘောရှိတယ်ပျက်စီးခြင်းသဘောမရှိပျက်စီးခြင်းသဘောရှိတယ်လို့ဒါကြောင့်မို့ဒီတရားတွေကိုနေညမပြဆင်ញင်အောင်မေ့နေရမယ်အဲ့လိုဆုံးမစကားပြောကြမိသားစုအလုံးအလေးဒီဖခင်ဆုံးမတဲ့အတိုင်းလိုက်နာကျင့်သုံးတယ်ဖခင်ကိုယ်တိုင်လည်းလိုက်နာကျင့်သုံးတယ်ပေါ့ဒီနေ့တော့ဒီသားနဲ့ဖေဟာလဲတော့သွားတယ်ပေါ့ဗျာဒီမှာလဲထုံတယ်လို့ဆိုပါလဲထုံလဲတော့မှာသားကဖေက6ထုံတာဖြစ်ကောင်းဖြစ်နေမှာ အဖေကထုံတဲ့သားကဒီအမိုက်တဲ့အိုက်တွေသင်းမြေတွေကောက်ပုံပေါ့ပုံပြီးတော့မီးနဲ့ရှိုးဟိုနာတပုံဒီနာတပုံတောင်ပုံနာတစ်ခုမှရှိတဲ့အမိုက်ပုံမီးရှိုးတော့တောင်ပုံထဲမှာရှိတဲ့မိုးရစိတ်ဆိုးတာပေါ့ဝေဆိုးကစိတ်ဆိုးလာပြီးတောင်ပုံကထွက်ပြီးဒီသားကိုကိုက်တတ်လိုက်တာဖေကလာကြည့်တော့မွေကလို့လာကြောဖေကတေးသွားမှသိလိုက်တယ်ဒီတော့သားရဲ့ရုပ်လောင်းကိုသစ်ပင်ရင်တပင်မှာချထားလိုက်တယ်ပြီးတော့ သေခြင်းတရားကိုဆင်ញင်တာပေါ့ပျက်စီးတတ်တဲ့ຢာတွေကပျက်စီးခြင်းသဘောရှိတယ်သေတတ်တဲ့ຢာသေကြတာပဲတတ္တဝါလိုကမမြဲခြင်းသဘောရှိတယ်သေခြင်းတရားသာအဆုံးရှိတယ်အဲ့လိုဆင်ញင်ပြီးတော့ဖခင်ညာမျက်ရည်မကြပါဘူးမျက်ရည်မကြဘဲနဲ့သူ့လုပ်ကိုပဲဆက်လုပ်တယ်နော်အင်္ဂါလူတွေကြောင်းကြတယ်အင်္ဂါလူတွေကဒီသားသေးကြောင်းသိတဲ့အခါကျလေတော့လိုက်လာကြတယ်မိသားစုအလုံးပဲထင်းကြောင်းတွေတက်ကန်းကြောင်းတွေရှားတယ်ရှားစုပုံ စုပုံပြီးတော့အဲ့ဒီသားရဲ့အလောင်းကိုထင်းပုံပေါ်တင်ပြီးတော့ဒီလိုမနနတ်သားတွေဘာတွေယူလာတယ်လို့ဆိုပါတယ်ပူဇော်ပြီးမိသိချုံလိုက်ကြတယ်တယောက်မှမငိုပဲနဲ့မျက်ရည်မကြပဲနဲ့သေခြင်းတရားကိုဆင်ញံနှလုံးသွင်းနေနိုင်ကြတယ်ဒါလေးတော်တော်အာဝတ်သင်ဖို့ကောင်းတယ်နော်အဲ့လိုနေကြတော့ဒီမိသားစုရဲ့သူတို့ရဲ့သီလနော်သီလ၅ပါးသီလလည်းမြဲမြတ်ဆောက်ထင်းကြတယ် ဥပုပ်သီလလည်းဆောင်းထင်းကြတယ်သီလရဲ့တကူမရဏတတိဘာဝနာကိုမြဲမပြတ်ဆင်ញံပွားများနေတယ်အခုလည်းပွားများနေကြတယ်အဲ့ဒီဘာဝနာရဲ့အစွမ်းတကူတတ္တိကြောင့်မို့ဘာဖြစ်သွားလဲဆိုတရားမင်းကသိသွားတယ်တရားမင်းကဘာဖြစ်လဲသူတို့တွေကိုလေးစားစိတ်ကြီးညိုစိတ်တွေဖြစ်လာတရားတယောက်လုံးသေးတာမှတကယ်ရင်းနှီးတဲ့ချစ်ခင်တဲ့ပုဂ္ဂိုလ်တယောက်လုံးသေးတာတော့မှဘယ်သူမှမငိုကြဘူး အဲ့ဒီအကြောင်းကိုတရားမြန်သိလို့တယ်နော်ပြီးတော့ဒီလည်းသိခြင်းနဲ့ဒီမိသားစုကိုလည်းသူတတ်နိုင်တယ်များကုညီဆောက်ရှောက်လို့တယ်ပေါ့ဒါကြောင့်မို့လူပြည်ဆင်းပြီးတော့လူရောင်ဖန်ဆင်းသူတို့မိသားစုနာခုနကသူတို့ကသားတွေကိုမိနဲ့ရှုပ်နေကြတော့အဲတော့ရောက်လာပြီးမေးပါတယ်လူချင်းမင်းတို့ဘာများလုပ်နေကြပါသလဲလို့မေးတယ်ဖခင်ကအဲကျွန်ကျွန်တို့အလွန်ချစ်ခင်လာတဲ့သားလေးတည်သွားလို့ဒီသားလေး ရုပ်လောင်းကိုမီးတကြုံနေကြတာပါလို့ဒီလိုပြောပါအလွန်ချစ်ခင်လာတဲ့သားလေးတည်သွားပါလေလူချင်းမြဘာကြောင့်မကိုပါသလဲအဲဘယ်တော့မှဆိုအဖေလောက်တဲ့လူကိုမေးလိုက်ပါအဲ့တော့ဖခင်ကဘာပြောလဲမိတ်ဆွေတဲ့မိုးရအရေဟောင်းကိုစွန့်သွားသလို ကျွန်တော်ရဲ့သားလဲသူ့ရဲ့ခန္ဓာဟောင်းကိုစွန့်ပြီးတော့သွားခြင်းသာဖြစ်တယ်ကျွန်တော်ရဲ့သားမိမိသွားရမယ့်ဘဝကိုသွားပြီးဖြစ်လို့ လောင်ကျွမ်းနေတဲ့ဒီခန္ဓာကိုယ်ကြီးကိုရွှေမျိုးသားကြီးနဲ့ငိုကြွေးနေပေနဲ့ तू မသိနိုင်ပါဘူးတဲ့ဒါကြောင့်ကျွန်တော်မငိုခြင်းဖြစ်ပါတယ်ပြောပြပါပြီးတခါတရားမင်းကြီးကဒီမိခင်ရွယ်ရှိတဲ့ပုဂ္ဂိုလ်လဲသင်အားပါတော့ဟာကျွန်မတော့မိခင်ပါပေါ့မိခင်တဲ့ဖခင်ဆိုတော့ယောက်ျားဖြစ်သည့်အတွက် မငိုတာဖြစ်နိုင်ပါတယ်နော်ယောက်ျားတွေလည်းငိုတာပဲယောက်ျားတွေကမငိုဆရာကြီးအောင်တင်ပြောသလိုပေါ့လေမငိုရဘူးဆိုဥပဒေထုတ်တာလို့မငိုအတင်းထိန်တာလည်းသို့ရှိပါမျိုးသမီးတွေလိုလာလာငိုကြတော့မိခင်ကနှလုံးသားကြနူးညံ့ပါတယ်တဲ့ဆေးရလည်းငယ်တတ်ပါတယ်တဲ့တို့ဖြစ်တဲ့မိခင်ကဘာလို့မငိုရသလဲတဲ့လို့မေးတယ်မိခင်ကဘာပြောလဲတဲ့လူချင်းမင်းရှင်တဲ့ကျမသားဟာတဲ့ကျမမခေါ်ဘဲနဲ့ဘဝတစ်ခုကနေကျမထံရောက်လာပါတယ်တဲ့ အခုကျမပြန်မလွတ်ဖဲနဲ့ပြန်မနှင်ပဲနဲ့ तू ကဘဝသစ်တစ်ခုကိုထွက်သွားပြန်နေတဲ့သူ့အလိုလျောက်လာပြီးသူ့အလိုလျောက်ပဲပြန်သွားတာဖြစ်တယ်တဲ့ဒါကြောင့်ကျမငိုကြွေးနေတော့ဟောဘာအကျိုးရှိမှလဲအဲ့လိုရှင်းပြပါအဲတော့တရားမင်းကနေတခါသူ့ညီမအရွယ်ပေါ့လေအဲ့ဒီညီမဘက်ကနှမဘက်ကို မေးပြန်တယ်နှမအဲသူကဘာတော်လဲမြေကျမသူ့ရဲ့အကိုရဲ့ဒီ တကယ်တည်သွားတဲ့ပုံကနှမပါတော့အဲ့မှာနှမအဲ့နှမတို့မြည်ဒီအကိုလွန်ချစ်တတ်ကြတယ်မဟုတ်လားတဲ့အဲ့လိုချစ်ခင်မြန်လို့ကြပါလေအဲ့ဒီမှာဘာကြောင့်မငိုတလဲလို့ဒီလိုမေးအဲ့မှာလည်းဒီမှာလေးကမစိုးပါဘူးသူဖြေပုံလေးကလူချင်းမင်းရှင်တဲ့ကျမငိုကြွေးပူဆွေးနေတော့လေအကိုကပြန်ပြီးအသက်ရှင်လာဝမဟုတ်ပါဘူးတဲ့ဒီလိုငိုကြွေးနေတဲ့အတွက်တဲ့ကျမပိန်ချုံပြီးယောဂရရမှရှိမှာပါ ကျမအတွက်ဘာအကျိုးမှမရှိနိုင်ပါဘူးလေကျမငိုကြွေးပူဆွေးနေရင်လည်းရှင်မျိုးသားချင်းလည်းစိတ်မချမ်းမသာဖြစ်ကုန်ကြမှာပါကျမရကိုကသူ့လမ်းသူသွားခြင်းဖြစ်တယ်တဲ့ကျမနဲ့ဆွေးမျိုးတွေကငိုကြွေးပူဆွေးနေတော့လည်းမသိနိုင်ပါဘူးတဲ့ဒါကြောင့်မကျမငိုမငိုကြွေးတာဖြစ်ပါဒါလည်းကောင်းတယ်နော်ဒါလေးတွေပြန်ပြီးသတိထားမယ်ခုနအမေပြောတဲ့စကားလည်းကောင်းတာပဲမိခင်ပြောတဲ့စကားနော် ညီမကြီးတို့သားလေးတွေသမီးလေးတွေရှိတယ်လေညီမကြီးတို့ဒကာကြီးတို့ခေါ်တာမဟုတ်သူကသူရောက်လာတာပဲဟောသူကသူရောက်လာတယ်နောက်အိမ်တော်ကြတော့လေသူကသူထွက်သွားကြတာပါပဲနော်ဒါမျိုးအဲ့ဒီတဘာဝလေးတွေဆင်ញင်လဲတက်တာဟုတ်တယ်သူကခုညီမပြောတာလဲကောင်းတာပဲနော်သူကဘလောက်ငိုကြွေးကြွေးတေသူကတော့ပြန်လာ ရှင်းလာမှာမဟုတ်ဘူးဗျနော်ငိုတဲ့သူအတွက်ပဲနော် ကျမကြီးမကောင်းယောဂဖြစ်ရုံပဲဖတ်တင်တာပဲဟုတ်လားငိုလို့အသက်ရှင်ပြန်ရှင်မယ်ဆိုရင်ခေတ်ဆက်ဆက်ကငိုကြတာပဲဘွားဆက်ဆက်ငိုကြတာဘယ်သူမှပြန်ရှင်တဲ့ထုံးစံမှမရှိဘူးဒါလေးကိုဆင်ញံနှလုံးသွင်းတတ်ဖို့ပါဘုန်းကြီးပုဆွေးငိုကြွေးနေတဲ့အတွက်လည်းခွန်လွန်သွားတဲ့ပုဂ္ဂိုလ်ကမသိပါဘူးဗျာမသိတော့ကိုယ်ပဲယောဂရနော်ယောဂရတာပဲဖတ်တယ်တော့ဒါကြောင့်မို့ဒီငိုကြွေးမှုကိုတဏှာများတတိတရားနဲ့ထိမ့်သိမ့်ပြီးတော့ နေကြရင်ပေါ့ကောင်းတာပေါ့နော်နောက်ပြီးတော့မှတခါဇနီးဘက်ကိုလှည့်ပြီးတော့မေးပြန်တဲ့တရားမင်းဒီကငါတို့ကဘာတော်တယ်လဲသူကကျမကတော့ဇနီးပါပေါ့နှမကတော့ဇနီးတို့မြည်သည်လင်းယောက်ျားသိဆုံးသွားရင်မုတ်ဆိုးမှဖြစ်တတ်တာမဟုတ်လားတဲ့မုတ်ဆိုးမှပြီးအာကိုရမဲ့သွားမယ်ဒီလိုအာကိုရမဲ့ပြီးဖြစ်နေပါလေဘာကြောင့်မကိုကြွေးတယ်လဲဒီလိုမေးအဲ့မှာလဲဖြေးပါလေဟိုကဇနီးတဲ့ လူကြီးမင်းရှင်တဲ့တေသူအတွက် ဆိုရင်ပူဆွေးငိုကြွေးခြင်းဟာလေဟိုကျွန်တော်ငငယ်တော့ကလေးတွေချော့တယ်လို့ဖုံးလာမြင်ကိုယူပေးဖို့ငိုပြီးတောင်းဆိုနေတဲ့ကလေးငယ်လိုဖြစ်သွားမှာပါတကယ်တော့ကျမယောက်ျားသူ သူလန်းသူသွားခြင်းဖြစ်ပါတယ်ဆွေမျိုးသားချင်းတွေကဘလောက်ပဲငိုကြွေးနေပေမဲ့လို့သူကတော့မသိနိုင်ပါဘူးတဲ့ဒါကြောင့်ကျမငိုကြွေးမငိုကြွေးတာဖြစ်ပါတယ်ဒီလိုဖြစ်ရှင်းပြနောက်ဆုံး informal လေးပေါ့လေသူတရားပဲဂျန်သူ့ကိုမေးတယ်မင်းကဘာတော့ informal လေးပါဂျန်မြတ်သူ့ကြနည်းနည်းလေးစလိုက်တယ်ဗာလဲမင်းကလေးတဲ့တည်သွားတဲ့သင်ရဲ့အင်ရှင်သားဟာမသေးမြတ်သင်ကိုရိုက်နဲ့ညှင်းဆဲထားတာရှိလိမ့်မယ်ထင်တယ်တဲ့ဒါကြောင့်အခုသူ့လက်ကကောင်းစွာလွတ်သွားပြီလို့စဉ်းစားပြီးမင်းကလေးမငိုတာလားလို့မေးအဲ့ဒီမှာမင်းကလေးကပြောဖို့မဆိုးဘူးဗျ ။ဘာပြောလိုက်လဲဆိုတော့လူချင်းမင်းရှင်တဲ့ဒီလိုမပြောပါနဲ့တဲ့။လူချင်းမင်းရဲ့စကားဟာတေသွားတဲ့ပုံကိုအတွက်စော်ကားရရောက်နေပါတယ်။ဓမ္မအင်ရှင်ဟာခန္တီတရားနဲ့လည်းပြည့်စုံတယ်။ပြီးတော့မေတ္တာတရားကရုဏာတရားနဲ့လည်းပြည့်စုံပါတယ်တဲ့။ဓမ္မကိုတဲ့သူသားသမီးလေးလိုပဲစောက်ရှောက်ပါတယ်တဲ့။ဒါဆိုရင်ဘာကြောင့်မငိုသလဲလို့ဂျာမင်းကမေးပါ လူချင်းမင်းရှင်တဲ့ကွဲသွားတဲ့ရေကတဖန်ပြန်ပြီးဆက်ရိုးထုံးတာမရှိပါဘူးတဲ့သေသူသွားသေသူဟာလည်းတဖန်ပြန်ပြီးအသက်ရှင်ရိုးထုံးတာမရှိပါဘူးတဲ့ဒါကြောင့်သေသူကိုအကြောင်းပြုပြီးတော့ဆိုရင်ပူဆွေးနေတော့ငိုကြွေးနေတော့အကျိုးမရှိပါဘူးတဲ့အိမ်ရှင်ကသူ့လမ်းသူသွားပါပြီတဲ့ကျမနဲ့ဒီဆွေမျိုးသားညီတာဘလောက်ပဲငိုငိုသူမကြားနိုင်တော့ပါဘူးဒါကြောင့်မငိုတာပါတဲ့နော် အဲ့လိုသိရတဲ့ကတရားမင်းကဝမ်းမြောက်ဝမ်းသာဖြစ်တယ်အစုပေါ်မှာအင်မတန်ကို ကြီးညိုလေးစားသွားတာအဲ့ဒီဆက်ပြီးသွားဟောတာပြပါသူကတရားမင်းဖြစ်ကြောင်းပေါ့နော်သင်တို့တွေခုလိုပဲမမေ့မလျော့အမြဲတမ်းသိခြင်းတရားကိုဆင်ញင်ပွားများကြပါတဲ့ယနေ့ကဆိုင်သင်တို့အသက်မွေးမှုအလုံးမလုံးကြပါနဲ့တော့တဲ့ဒါကြောင့်သင်တို့အိမ်မှာရရဏာတွေ ထားခဲ့မယ်တဲ့အဲ့ဒါတွေလှူဒန်းပြုလုပ်ကြပါတဲ့အခုလိုပဲသီလတွေစောင့်ထိန်ပါဥပုပ်တွေသီလစောင့်တည်ပါအဲ့လိုစကားပြောကြပြီးတော့သူတို့အိမ်မှာယန္နာဥစ္စာတွေပြည့်စုံစွာဖန်တီးပြီးတော့နတ်ပြည်ပြန်သွားတယ်ဒီဇတ်တော်ကဘာပြောရလဲဘုန်းကြီးတို့ဒီသေခြင်းတရားအမဲမပြဆင်ញင်ပွားများမယ်ဗျပွားများနေခြင်းကြောင့်ဘာအကျိုးကျေးဇူးတွေရလာလဲဆိုဘုန်းကြီးတို့ဟိုဓမ္မပဒမှာရကံကဲမှာလေဟိုထူထူမှာဘုန်းကြီးပြောခဲ့ပါတယ်။ ကိုကိုယ်တိုင်ဖြစ်ဖြစ်ကိုနှစ်သက်မြန်လို့တဲ့ပုံပဲဖြစ်သိချင်းတရားတွေဘုန်းကြီးတို့ကြုံရမှာပဲဘုန်းကြီးလည်းဟိုတလောကမကြသိရဘုန်းကြီးတော်တော်ကြီးပြန်တော်မူသွားပြီဘယ်သူမှဆိုကြုံရမှာပဲဒါဘယ်သူမှလည်းပြေးလို့လည်းမရအောင်အဲ့လိုကြုံလာရင်ဘုန်းကြီးကိုယ်တိုင်လည်းကြုံရမှာပဲဒီကကြီးတို့ဓမ္မကြီးကအကုန်လုံးလည်းကြုံရမှာပဲဘယ်သူမှဒီလန်ဒီခီကပြေးလို့မလွတ်ဘူးဗျအဲ့လိုကြုံလာရင်ဒီသိချင်းတရားကိုပထမ ကိုယ်အရင်သိပြသွားတဲ့ပုံကိုယ်ကကိုယ်တရားပြသွားတယ်နော်ဘုန်းကြီးတော်တော်ရဘုန်းကြီးတရားပြသွားတယ်အေးခေါတိတော်မင်းလဲငါလိုပဲသိမှာပဲသိချင်းတယောက်မြောင်ကြည့်တာဆင်ញံတာအဲ့ဒါပဲဗျာသူကပြောတာအဲ့ဒါကိုဘုန်းကြီးတို့ကလက်ခံနေအောင်ညာနဲ့ဆင်ញံတာလက်ခံနေအောင်ဆင်ញံဟုတ်လားဒီသိချင်းတရားတွေကျုံလာရင်လက်ခံနိုင်တယ်တော့သိရမှလည်းမကြောက်ဘူးပေါ့အာဒီလိုသိချင်းတရားတွေကြိုပြီးဆင်ញံမထားရင်တော့ တချို့ကဒီစကားကိုကြားကိုမကြားခြင်းဘူးသေတဲ့စကားတို့အာတုပစကားတို့ပြောမှာမကြားလို့မရဘူးဗျပေါင်းခြင်းမှာမကြားခြင်းလို့မရဘူးဘုန်းကြီးတို့ဘုန်းကြီးတွေတော့ခဏခဏကြုံတာပဲနာရီကြုံလာပြင်တာပဲဒီကကြီးတို့ဒီကမကြီးတို့တွေလည်းဒီတိုင်းမှာတာရင်နာရီကြုံလာရင်နာရီကြုံလာရင်လာပြင်ဖိတ်လို့ရင်သွားကြရတာပဲလေဘယ်သူမှမကင်းလို့မရအဲ့လိုကြုံလာတဲ့ခါကျဘုန်းကြီးနေနေဖြစ်စေချင်တာတော့နော်ဆင်ញံတောက်ဆင်ញံမှာ ခုဘုန်းကြီးတို့လည်းခဏခဏပြောပြီးဆင်ញင်တဲ့နည်းတွေနော်အဲကြောင့်မို့ဒီရွှေမျိုးတွေကဖြစ်ဖြစ်တူတယောက် ကိုနှစ်သက်မြန်နိုးတဲ့ပုဂ္ဂိုလ်ကြုံလာဖြစ်ဖြစ်ဟိုစိုးရင်ပူဆွေးမှုတော့ဖြစ်ရတာပေါ့ဗျာအဲ့လိုပူဆွေးငိုကြွေးနေမဲ့စာဒီလိုဆင်ញင်ထားရင် အပူလည်းတက်တာတယ်ပဝန်းကျင်ကလည်းအပူလောင်မှုတွေ မပေးတော့ပူလောင်မှုတွေမကြတော့ဟိုသွားတဲ့ပုံကိုယ်တွေလည်းအေးဆေးသွားနေတာပေါ့နော်တကယ်လို့ဘုန်းကြီးဘာစဉ်းစားလဲဆိုတေဂဏိကာလမှာဘုန်းကြီးတို့နိုင်ငံမှာဘယ်လိုဖြစ်နေလဲမသိဘူးတေဂဏိကာလဟိုမှာသွားဖို့ရခက်ခဲရှိနေသူကဝိုင်းအောင်ကိုလိုက်တော့ဒီမှာဘယ်လောက်ဒုက္ခရောက်လဲသွားမဲ့ပုံကိုယ်တော့အပူကြီးနဲ့သွားတယ်အဲ့ဒါတွေကအများကြီးစဉ်းစားစရာဖြစ်လာတယ်။ကြောင့်ဒီချုပ်ပုဂ္ဂိုလ်များကြီးပြင်းတဲ့တေကဏိကာလမှာဘယ်သူနဲ့မဘယ်သူမှမလာစေနဲ့။ဟိုတရားပေးတတ်တဲ့ပုဂ္ဂိုလ်တရားပြတဲ့ပုဂ္ဂိုလ်ပဲထားတယ်လာစေတယ် တိတ်တိတ်ဆိတ်ဆိတ်ငြိမ်ငြိမ်သာသာသွားတယ်ဘုန်းတော်တော်ကြီးဘုန်းကြီးကဒီမှာပြန်တော်မူတာဂျေနတ်တယ်ဂျေနတ်တယ်ဆိုတာဘာလဲဆိုတော့ဘေးကငိုးသားနေမကြဘူးဗျပူပူသားနေမကြရဘုန်းတော်နိုင်ငံမှာကြဘာဖြစ်လာလဲဆိုဒီမှာဖြစ်တာလှဆိုင်ဟာငိုးနေကြတာများလာဒီလိုအပူကြီးနဲ့သွားမယ်ဆိုရင်အပူသားနေကြပြီးသွားမယ်သူသွားသူတွေ့လည်းမကောင်းဘူးဗျ နော်ကြံခဲ့တဲ့သူတက်တော့ဘာကောင်းလဲဘာမကောင်းပါဘူးအဲ့ဒါလေးသိရစေချင်တယ်နော်အဲ့တော့သိချင်းတရားကိုဘုန်းကြီးတို့မြင်အောင်ဆင်ញင်တတ်ဖို့ရည်ကြည်ပါလေနော်ဗြဟ္မာဟိုနေ့ရလည်းပြောခဲ့ပါပြီသိချင်းတရားဆင်ញင်တဲ့ကဗြဟ္မာသူများတည်သွားတဲ့ရုပ်လောင်းကြီးကြည့်ရတယ်ကြည့်ပြီးတော့တတ္တဝါနဲ့တတ္တဝါနဲ့မွေးလာရင်တည်ကြပါလားတတ္တဝါနဲ့တတ္တဝါနဲ့မွေးလာရင်သိချင်းတရားနဲ့ဆုံးတာပါလားအနာရှိတဲ့ပုဂ္ဂိုလ်ဆိုဘလို့အနာရှိရှိသိချင်းတရားနဲ့ဆုံးတာပါလား ပစ္စည်းချမ်းသာတဲ့ပုဂ္ဂိုလ်ဆိုရင်တော့ဘလောက်ပစ္စည်းချမ်းသာချမ်းသာသိခြင်းတရားနဲ့ဆုံးသားမှာနော်ပညာတတ်တဲ့ပုဂ္ဂိုလ်ဘလောက်ပညာတတ်တာသိခြင်းတရားနဲ့ဆုံးသားမှာလားဒါလေးမြင်အောင်ကြည့်မယ်ပြီးတဲ့အခါကျကိုယ့်အကိုပြန်ဒီသိသွားတဲ့ပုဂ္ဂိုလ်ယုတ်ကလနေဥပမာဆိုတော့ဆရာတော်ယုတ်ကလနေဘုန်းကြီးယုတ်ကလစားထိုးပါပဲထိုးပြီးတော့ဟောငါလည်းပဲတနေ့ချိန်ဒီလိုဆရာတော်လိုပဲမုတ်ချသေးရမှာပါလား အားရတက်ရှိမှရှာလို့လည်းပဲတေခြင်းပြားနဲ့ဆုံးတတ်ရမှာပါလား။ငါတေခြင်းတရားကိုရှောင်ရပြီးတင့်ရင်မရနိုင်ပါလား။အဘုန်းကြီးတို့ဘက်ကလည်းပြောကြပါကြီး။ဒီတေခြင်းတရားဆင်ခြင်တဲ့အခါမှာဝိသုရိမကသုံးချက်အင်္ဂါသုံးချက်လေးညွှန်ပြပါ။နံပါတ်၁ကတတိဒီတေခြင်းတရားပေါ်မှာအောက်မေမှုမှတ်ရမှုနော်တတိပါရမယ်။နံပါတ်၂ကတံဝေကဖြစ်ရမယ်။ဟောသူသိသလိုငါလည်းသိရမှာပါလား သူအိုတယ်လို့ငါလည်းအိုရမှာမလားသူနာတယ်လို့သူအနာရောဂါဖြစ်ပြီးတရားဆိုငါလည်းဒီလိုဖြစ်ပြီးတရားမှာမလားဒါမျိုးတောင်ကဖြစ်ရတယ်နံပါတ်3ကဉာဏ်နဲ့တကယ်လက်ခံနိုင်ရမယ်နော်တကယ်လက်ခံနိုင်ရင် တကယ်ကောင်းပါလေဗျာဒါကြောင့်မို့ရှေ့ရှေ့သူတော်ကောင်းကြီးကဗာမိတ်သွားလေသူသိချင်းတရားကိုနည်းနည်းလက်ခံရင်နည်းနည်းကြိုးရှိတယ်နည်းနည်းမာနကြတယ်ပေါ့ဗျာများများလက်ခံတယ်များများမာနကြတယ် ဒါကြီးတို့ဘုန်းကြီးတို့ကိုယ်ပတ်ဝန်းကျင်မှာနော် ပြန်ကြည့်လိုက်ဒီမာကြီးတို့နဲလူတွေပို့ဆိုးတာပေါ့နော်။ဘာဖြစ်လာလဲဆိုပညာတက်ရင်ပညာမှန်တက်တယ်ဗျာ။ဒီနေ့ခေတ်လူတွေလိုက်ကြည့်လိုက်။စီဝါချမ်းသာလဲစီဝါမှန်တက်တာပဲ။အာနာရှိအာနာမှန်တက်တာပဲ။ဘုန်းကြီးတို့ဘုန်းကြီးတွေမထူပါဘူးတူတူပါပဲ။ဘုန်းကြီးမယ်နာမည်မှန်တက်တာပဲ။မန်အတိတ်အားကောင်းနိုင်အတ္တမမနာမည်ပြောင်းသွားတယ်။အဲ့ဒီဘုန်းကြီးအဲ့ဒီလူကသူ့အတွက်သူပဲကြည်တယ်သူများအတွက်နည်းနည်းမှမကြည့်ဘူး အတ္တမမနာကြီးတဲ့ပုံကိုဘုန်းကြီးတို့တိုင်းမှာမှာဘုန်းကြီးလောကမှာဖြစ်လူတော့တယောက်ယောက်ပါလာအကုန်ရှုပ်ကုန်တာဘာဖြစ်လို့ तू ကသူ့အတွက်သူကြည်တာလေသူများအတွက်မကြည်ဘူးအဲ့တော့ညီကောင်မောင်နှမချင်းချင်းဆင်မပြေဘူးဘုန်းကြီးဘုန်းကြီးချင်းချင်းဆင်မပြေဘူးဒီလိုပုံကိုယ်တွေကပါလာဒီအတ္တမမနာကြဖို့ဆိုရင်ဒီသေးချင်းတရားပဲဆင်ញရတယ်ကျန်တာတွေမနိုင်ဘူးဘုန်းကြီးဝိပဿနာအထုတ်တယ်ဝိပဿနာဉာဏ်ဖြစ်ရင်တော့ကောင်းတာပေါ့ဗျာ ဝိပဿနာဉာဏ်ဖြစ်ပေါ်လဲတော်တော်လောက်ရွာတယ်လေတာမန်နဲ့မဖြစ်ဘူးဝိပဿနာဉာဏ်တွေကိုတော်တော်မြင့်မြင့်ဘင်္ဂဉာဏ်ဗျာဉာဏ်တော့အဲ့ဒီဉာဏ်တွေဖြစ်သွားရင်တော့ဒီသိချင်းတရားတွေပါရင်ကြောက်လာပါတယ်ဟိုယုံဉာဏ်တွေကပေါ်ပြောပေါ်ပြောပေါ်ပြောဒါမျိုးတွေမြင်လာတဲ့ခါကျအမြဲတမ်းပြက်နေတာပေါ့အမြဲတမ်းပြက်နေတာမြင်တဲ့ခါကျဩငါတနေ့သိရမှာမလားအချိန်မီသိရမှာမလားအဲ့မှာသိချင်းတရားတွေမြင်တတ်တယ် အဲ့ဒီအဆင့်ရောက်ဖို့ဆိုတော့လေတော်တော်လေးစူးစမ်းအထောက်အဒီသေးချင်းတရားကြတော့မရဏတရိကြဒကာကြီးတို့ဓမ္မကြီးကအဲ့လောက်ထိဟိုဝိပဿနာညာဖြစ်ရှာမလို့ဘူးဗျ။ဘာဖြစ်လို့လဲဆိုတော့ကိုယ်အရင်လူတွေအားလုံးသိကြတာလေ။ဘုန်းကြီးတွေလည်းအားလုံးသိကြတာ။ကိုယ်အရင်သိသွားတဲ့ကောကိုယ်တရားပြသွားတာပဲ။ဘုန်းကြီးအဲ့ဒါကိုလှုပ်စေခြင်းလို့တိုက်တွန်းတာနော်။အဲ့ဒါလေးမြင်အောင်ရှုစေခြင်း။အဲ့ဒါမြင်လွဲမြင်လွဲတယ်။မြင်လွယ်လို့ဟုတ်လား။ အတုပါဆိုရင်ဝတရားချိန်မသွားနဲ့ပေါ့ဗျာတကယ်ကိုခုနကဆင်ញံနှလုံးသွင်းတတ်အောင်ပုံလောက်ကောင်းအဲ့ဒါဆိုရင်တော့သိကောင်းတယ်ပေါ့အခုဥရကဇတ်တော်မှာကြည်လိုက်ပေါ့ဒီလိုဆင်ញံနှလုံးသွင်းတဲ့အတွက်သူတို့တွေဒီမှာသေဘေးတွေကြုံလာခံနိုင်ရှိတယ်နော်နော်ဘုန်းကြီးတို့ကမလွယ်ဘူးဗျာခံနိုင်ရှိဖို့ဆိုတာနောက်ပြီးတော့ဘဝမှာလည်းနေတတ်ထိုင်တတ်တာလေပြီးတော့ခါကျတော့သူတို့မထင်မှတ်တဲ့ဒီမှာစီရော ဥစ္စာတွေလည်းရလာတာပဲနော်ဒီသိချင်းတရားကိုဆင်ញင်တတ်တဲ့အစွမ်းရည်တတ်တဲ့ကြောင့်ဒါလေးကြောင့်ဘုန်းကြီးတို့ကသိချင်းတရားကိုဆင်ញင်စေခြင်းတော့ဒါလည်းတစ်ခုပေါ့နော်ဘုန်းကြီးတို့ဒီမှာနောက်အကြောင်းအရာတစ်ခုကဘုန်းကြီးပါပြောသွားလဲဆိုဒီထဲမှာဥဒ္ဒရာထေရီမကြီးရှင်အတုပနဲ့မရဏတတိဒါကတော့ဓမ္မပဒမှာလာတာဗျဒါလေးလည်းကောင်းပါတယ်နော်ဟိုတနေ့ကဘုန်းကြီးကရှင်အတုပနှစ်မျိုးပြောခဲ့တယ်လေ32ခုတာတာခန္ဓာဝိယုကိုရှင် အသက်ထင်ရှားရှိတယ်ဘုန်းကြီးတို့ခန္ဓာကိုယ်ရုပ်32ပုံပုံရှုနိုင်တယ်ဓာရ9ပေါက်ကမ္မထံကဓာရ9ပေါက်ကမ္မထံနဲ့ရှုနိုင်တယ်ခန္ဓာကိုယ်မျိုးမျက်စိ2ပေါက်နား2ပေါက်နှာခေါင်း2ပေါက်ပဇာပေါက်ကျင်ကြီးပေါက်ကျင်ငယ်ပေါက်ဒီပေါက်တည်းကကြလာတဲ့ဇာဝတိတွေကိုပြည့်မြောင်ဆင်ခြင်နိုင်တယ်ဒီဓမ္မပဒမှာအဲ့ဒါလည်းသွားတွေ့တယ်ပေါ့လေဒါလေးလည်းပြောချင်လို့အားလည်းဆိုဘုညာသုတ်တန်ဒီပါဝိဇယသုတ်တာမများသွားရင်ကိုယ်ကိုပြောတယ်ဒီမှာလည်းဓမ္မပဒမှာလည်းပါကြောင်းဒါလေးပြောချင်လို့ဒီ ဥဒရထေရီမာကြီးခန္ဓာကိုအပြစ်နဲ့တည်ခြင်းတရားကိုဆင်ခြင်ခြင်းဆိုအဲ့ဒါဘုရားကိုယ်ကဟောသွားဘယ်လိုလဲဆိုတော့မြတ်စွာဘုရားတောက်တိမျိုးဇေတုံကျောင်းမှာသတင်းသုံးနေတဲ့အချိန်ပေါ့နော်ဥဒရထေရီမာဆိုအသက်ရှိတယ်ဗျသင်္ကန်းဝတ်ပြီးနေတာအထေမရအသက်120ရှိတယ်120ရှိပေမဲ့လို့ကျမ်းမာရကောင်းမွန်ရတယ်ဆုံးကံထွက်တယ်ဆုံးကံထွက်ပြီးတော့သူက ဘာဖြစ်လာလဲတနေ့မှလမ်းမှာတွေ့တဲ့ဆွန်းတွေကိုလမ်းမှာဟိုဆွန်းကံသွားရင်ပေါ့လမ်းမှာတွေ့တဲ့ကိုလိုလေးအကုန်လှူပြစ်တာကုန်လှူပြစ်လိုက်တဲ့အခါကျသရတရားအကောင်းဝင်ရပါလေအကောင်းတဲ့အခါကျဒီတန်ခါတွေ့တဲ့အခါလှူကျင်တဲ့စိတ်ပေါက်တာအကုန်လုံးအကုန်လုံးလှူတာလှူတဲ့အခါသူ့မှာစားစရာမရှိဘူးပေါ့တက်ကလေးကြီးအာဟာရပြတ်တာအဲ့မှာဘုန်းကြီးတို့ဒီမှာလည်းပြောစရာရှိတာပေါ့နော်ရဟန်းတော်ဒီမှာက ဒုတိဆောင်တဲ့ရဟန်းရှိတယ်မဆောင်တဲ့ရဟန်းရှိတယ်ဒုတိဆောင်တဲ့ရဟန်းကြတော့ဘုန်းကြီးပြောပါအောင်မယ်ဒီဒီအတုပတရားတုပတွေပြီးသွားတဲ့ခါကျပြောမယ်ဒီကိစ္စလေးနည်းနည်းပါးပါနောက်တစ်ချိန်မှာကိုယ်လှုပ်ချင်တယ်လှုပ်လို့ရအောင်ဒုတိဆောင်တဲ့ရဟန်းကြတော့ဆုံးခံတဲ့ပတ်သက်ပြီးဒုတိ၅မျိုးရှိဆုံးတဲ့ပတ်သက်၅မျိုးရှိတာပေါ့နော်အဲ့မှာဆုံးခံတဲ့ကိစ္စဆုံးခံတဲ့ကမှာဘယ်သူကဘာလောင်းတော့ပြတားမြစ်ခွင့်မရှိဘူးမလို့တော်ပြီလို့တားလေအဲ့ဒီလုံးဝဆောက်ခွင့်မရှိဘူးဒုတင်ဆောင်တဲ့ရာများကြောင့် နော်ဒုတိယမဆောင်တဲ့ရဟန်းများကြတော့ကိုယ်နဲ့တင့်တယ်အောင်လည်းပါတော့အလှခံပြီးတော့တားမြစ်လို့ရမယ်အဲဘေကုဏီမကြီးတော်ပြီအဲ့လောက်ဆိုရင်ဖုံးပေးလောက်ပြီးပါညာပေါ့လေဒီလိုကန့်တတားမြစ်လို့ရတယ်ဒုတိယဆောင်တဲ့ပုဂ္ဂိုလ်ကြအဲ့လိုတားမြစ်လို့မရဘူးတားမြစ်လို့ရင်သူဒီနေ့စားဝယ်မရှိဘူးနော်ပြီးတော့ဒုတိယမဆောင်တဲ့ပုဂ္ဂိုလ်ကလည်းနောက်တစ်ခုကဟောဘေကုဏီမကြီးကသူကတေရင်ကဆုံးကတ်လိုက်လို့ငါ့ကိုလူလာထင်တယ်ဒီလိုလဲထင်ရင်ထင်မှာပေါ့ဗျာဟိုလူခံတဲ့ပုဂ္ဂိုလ်လည်းပဲသိနိုင်မှာလေ ဒါပေမဲ့လို့ဘေကုဏီမကြီးကသရတရားအကောင်တော့အကုန်လူပြစ်လိုက်တာလူပြစ်တော့သူ့မှာဖုံးပေးစရာမရှိဘူးနော်နောက်နှစ်ရက်သုံးရက်လောက်နေတဲ့ခါဘေကုဏီမကြီးကတခါဆုံးကထွက်ပြန်တယ်ထွက်ပြန်တော့စောစောကရင်စောစောပဲနေရာပဲတွေ့တယ်သူကလည်းဆုံးခံပြီးပြန်လာတဲ့ခါအဲ့တော့ဒီတန်ခါကိုတွေ့တဲ့ခါကျဒီချမ်းကိုတွေ့တဲ့ခါသရတရားပေါက်ပြန်တာဟုတ်ပေါက်ပြန်တော့အကုန်လူလိုက်တာဟုတ်လူလိုက်တဲ့ခါကျအိမ်မှာသူ့မှာဆုံးပုံးပေးစရာမရှိဘူးပေါ့ဗျာ ဆုံးမပုံရမရှိတော့ဒီတိုင်းပဲနေတယ်နောက်နေ့တည်းကဆုံးခံကြွားတယ်ကြွားရင်ကြွားရင်လည်းအဲ့ဒီနေရာဗုဒ္ဓလည်းဆုံးခံကြွားသူကလည်းဆုံးခံကြွားကြတော့ဗုဒ္ဓလည်းမြင်လိုက်တဲ့ခါလမ်းကအကျဉ်းလေးဗျလမ်းအကျဉ်းလေးကိုဗုဒ္ဓကိုလမ်းဖယ်တဲ့လမ်းရှောင်တဲ့အနေနဲ့တိန်တိန်ဖယ်တာပေါ့လေအဲ့မှာတက်ကြီးတော့ကြီးရတာတော့ဘုန်းကြီးထင်ရတော့အသက်ကြီးတော့သင်္ကန်းလည်းတတရမယုံနိုင်ဘူးနဲ့တူပါတယ်အဲသူသင်္ကန်းเนี่ยမကြီးမညာဖြစ်တော့သူ့သင်္ကန်းသူနင်းပြီးတော့ ယုံထားတာပေါ့ယုံထားတော့အပေါ်ယုံအင်္ဂတိပြင်မှာလုံယုံထားနေနင်းပြီးသူ့အတူလဲကြသွားလဲကြသွားတော်တော်နဲ့မထနိုင်ထမထနိုင်တော့မြတ်စွာဘုရားကြွရောက်လာပြီးခုနကဘုန်းကြီးပြောတယ်ရှင်အာသုဘနဲ့ဗရဏတတိကမ္မထဟောတာပါဒါမှဘုန်းကြီးနည်းနည်းဖတ်ပြမှာပရိစိဏံမိဒံရူပံတဲ့ဒီရုပ်ခန္ဓာကိုကြီးလိုက်အိုမင်းနဲ့ဆွေးမြင်းတယ်အသက်ကြီးလိုက်နော်ဘုန်းကြီးတို့ကအသက်ကြီးလိုက်နှုတ်ပြုတ်တဲ့ထင်မှာပြပြနဲ့အိုမင်းလာတာပဲ ဒါကိုဆင်ញင်ခိုင်းတာခန္ဓာကိုယ်ကြီးအသက်ကြီးလာပြီဒီလိုပဲအိုမင်းလာတာပဲဆွေးမြေ့လာတာပဲတဲ့ပြီးရခါကျပါလေယောဂယောဂနိလိနံတဲ့ယောဂအလုံးရဲ့ဖြစ်ရာဌာနကြီး ဖြစ်လို့ယောဂရဲ့အတိုက်တပွဲဖြစ်တယ်ဆိုဘုန်းကြီးတို့အင်္ဂုတ္တမှာလည်းဒီစကားဘုရားဟောတာ ရှိတယ်ဗျဒီခန္ဓာကိုယ်ကြီးဟာတဲ့ဒီယောဂါတွေရဲ့ ဘာဟောသွားလဲဆိုဒီခန္ဓာကိုယ်ကြီးကဘုရုကောကောအယံကာယောတဲ့ဒီခန္ဓာကိုယ်ကြီးကဒုက္ခမျိုးစုံရှိတဲ့ခန္ဓာဒုက္ခမျိုးစုံဖြစ်နေတဲ့ခန္ဓာကိုယ်ကြီးပဲတဲ့ဘုအာရိနောအပြစ်မျိုးစုံရှိနေတဲ့ခန္ဓာကိုယ်ကြီးပဲဣတိအိမတမေကာဝိဒါအာဘာဒဥပိသံဒီယောဂအမျိုးမျိုးတွေဖြစ်ပေါ်နေတယ်ယောဂအမျိုးမျိုးတွေဖြစ်ပေါ်နေတဲ့နေရာဌာနကြီးတစ်ခုပဲဆိုဘုရားကအင်္ဂုတ္တမှာဒီစကားနဲ့တူတူပါပဲနော်ပြီးတော့မှပဗင်ကုရံတဲ့ မွေးဖွားတွေကရွှေဆင်းလို့ရှိပေမဲ့လို့တဲ့အမြဲတမ်းအပုပ်တွေယိုစီးနေတဲ့အတွက်ပျက်စီးတတ်တယ်အဲ့ဒါပြောတော့ဗောဗျာဒါတော့ကိုဘောက်ထွက်တယ်ဆိုတော့ဘလောက်ပဲယုတ်ကလှလို့နေနေမျက်စိပေါက်ကပါလဲမျက်ကြီးတွေထွက်တာပဲဘလောက်ယုတ်လှလို့နေနေဘလောက်ယုတ်လှလို့နေနားကလည်းနှစ်ဖာကြီးတွေထွက်တာဘလောက်နှာခေါင်းတွေကလှတယ်ပြောပြောနှာနှာကြီးတွေနှာကြီးတွေထွက်တာပါးစောက်ပဲပဲပါးစောက်လှတယ်ပြောပြောနှုတ်ခမ်းလှတယ်ပြောပြောအပုပ်ကြီးတွေထွက်တာပါပဲအညစ်အကြေးတွေထွက်တာပါပဲ နော်အဲ့ဒါကိုပြောပါတယ်နော်မွေးဖွားစီမှာစာရွှေစင်းလို့လှတော့လေတဲ့အမြဲတမ်းအပုပ်ရည်တွေယိုစီးနေတဲ့အတွက်ဒီခန္ဓာဝိရတင်းနေချပျက်စီးယိုယွင်းလာတယ်ဒါပြောပါဒါကတော့ဘုန်းကြီးတို့ရှင်အတုပအောင်ရှုခိုင်းတာပဲဗျပြီးတော့မှဘာပြောလဲဆိုအဲ့ဒီလိုအမြဲမပြတ်အပုပ်ရည်တွေယိုစီးနေတဲ့အတွက်ဘိဇတိပုဒိသင်္ကေတန်တိဟောတဲ့ဘောသင်္ခန္ဓာကိုရမကြမီ ဒီလိုပုတ်နေတဲ့သင်္ခန္ဓာကိုယ်ကြီးကအပုတ်ရည်တွေပျက်စီးနေအပုတ်ရည်တွေထွက်နေတဲ့သင်္ခန္ဓာကိုယ်ကမကြမီပျက်စီးနိုင်မယ်တဲ့။ဘာကြောင့်မို့လဲဆိုမရဏဟိစီဝိတံတဲ့။တတ္တဝါတွေကအသက်ရှင်မှုကသေခြင်းတရားနဲ့ဆုံးတာလို့ဒါကတော့မရဏတတိကိုဆင်ញင်တာပဲ။တတ္တဝါနဲ့တတ္တဝါတွေဘုန်းကြီးကသေခြင်းတရားနဲ့ဆုံးတတ်တာကြီးပဲ။ဒါကိုဆင်ញင်ခိုင်းတာပါ။ဘုန်းကြီးပြောချင်တာဗာလဲဆိုတော့ဒီဓာရဂုဘောကမ္မထာ ဝိဇယတုတ်တံတုတ်တံဒီပါဝိဇယတုတ်မှာမဟုတ်ဒီဓမ္မပရမှာလည်းဒါပါတယ်ဆိုတာပြောချင်လို့ပါနော်အဲ့တော့ကိုကယုံကြည်ကြည်နဲ့တော့အထောက်ပါဘယ်ဟာပဲဒါတော့ကိုပေါက်ပဲဒကာကြီးတွေဓမ္မကြီးတွေဆို32ခုတတာရဖို့ခဲနေတာပေါ့နော်ဒါတော့ကိုပေါက်ကမ္မထာတော့ပိုးလွယ်ကူတယ်ဒါကြောင့်အဲ့ဒါဒီလဲဆက်လက်ကျင့်သုံးစီကျွန်တော်ဒီတရားလေးပြောတာတော့တကူဘုန်းကြီးတို့ဓာထပါလာတော့အနှစ်ချုပ်ဆိုဒီတော့ကတော့ရှိပါတယ် ရှိပြီမဲ့လို့ဘုန်းကြီးနှစ်ချုပ်လောက်ပဲပြောပါမယ်လိုရင်တော့ဒါလေးလည်းကောင်းဟိုသိနားလည်းထင်လို့ဘုန်းကြီးပြောတော့ဇာလန်ကတော့အများကြီးပေါ့ဗျာလိုရင်တို့ရင်ပြောအောင်ပေါ့ကုလူတိုင်းမိကစီရာဥယျင်တော်ထဲမှာ ကောရဗျမင်းကနေပြီးတော့ရထပါလမထေမြကိုလျှောက်တာပါပဲလျှောက်တော့ရထပါလမထေကနေပြီးတော့ဘုန်းကြီးတို့ဒီဓမ္မုဒိတာ၄ပါးဒီတရားတော်ဟောပါတယ် နောက်ကြဘုန်းကြီးမာစီဆရာတော်ကြီးတို့မိန့်ထားတဲ့ဆောင်ပုံလေးလည်းပြောပြပါမယ်ပထမဆုံးတပုတ်ဒေသ၄ပါးပေါ့နော်တရားအကျင့်၄ပါးပေါ့နော်အဲ့ဒီ၄ပါးကိုဖရာမိန့်ပါတယ်ပထမဆုံးဓမ္မဒေတာပါလဲဆိုဥပနိနေယတိလောကောအတုဟောတဲ့လောကမှာရှိတဲ့တတ္တဝါအလုံးဟာဘာဖြစ်လဲအိုခြင်းနာခြင်းတွေ အလိုချင်းနာချင်းတရားသိချင်းဆိုတဲ့မနနာတို့ရောက်အောင်နေစဉ်ပို့ဆောင်နေတယ်နော်ဖြည်းဖြည်းချင်းနဲ့ဘုန်းကြီးတို့သိဘက်ကိုရောက်ဖြည်းဖြည်းအိုးလာတယ်ဆိုတော့ကသိဘက်ကိုတွန်းဖို့တွန်းဖို့နေတာနော်ယောဂါတွေပြက်လာတယ်တော့အိုရနေနာနာနေတော့သိသွားတာပဲနော် နေတိုင်းနေတိုင်းနဲ့ဒီအိုချင်းတရားတွေနဲ့ယောဂါဖြစ်တဲ့ဝေနာတရားတွေသိချင်းတရားတွေနေတိုင်းနေတိုင်းပို့ဆောင်နေတယ် တချို့ကြပါတင်လဲအသက်ကြီးလာတာမွေးနေရောက်လာဟိုဒါကဘာပြောလဲဆိုတချို့ဝမ်းမြောင်ဝမ်းသာပြန်တကယ်တော့ကြဘုန်းကြီးတို့သေဘက်နီးလာတာပဲနော်အသက်ကြီးလာလို့သဘောထားကြီးလာတာအသိဉာဏ်ကြီးလာတာမဟုတ်ဘူးဗျနော်သေဘက်နီးလာသဘောထားကြီးခြင်းအသက်ကြီးလာလို့အသိဉာဏ်ကြီးရင်တော့အလုံးလုံးနေရင်တော့မကြီးဘူးပေါ့ဗျာကိုလိုတရားနဲ့နေထိုင်ကျင့်ကြအထောက်အတရားနဲ့နေထိုင်ကျင့်ကြအတွင်းတော့ဒါသဘောထားကြီးတာလို့အသိဉာဏ်ကြီးတာလို့ဖြစ်လာတယ် အဲ့တော့ချုပ်ပြောရင်အသက်ကြီးလာတာနုပြောတာမဟုတ်ဘူးအိုမင်းယိုယွင်းလာတာပဲအိုမင်းယွေယွင်းလာပြီဘုန်းကြီးတို့ပဲသွားမလဲတေခြင်းတရားစီတို့တုံ့ပုတ်ခါလာမယ်တေခြင်းတရားနီးလာတယ်လို့ဆိုလိုပါဒါပထမဓမ္မဋ္ဌိတပြီးမှနည်းနည်းပြန်ရှင်းမယ်ဒုတိယဓမ္မဋ္ဌိတဘုရားပါဟောလဲအတ္တာနောလောကောအနာဘိတရောတဲ့လောကမှာသက်ရှိတတ္တဝါတွေအိုဝေးတွေနာဘေးတွေတေခြင်းတရားတွေကျုံးလာရင်ဆောက်ရှောက်မဲ့လူအကုမဲ့လူမရှိဘူးနော် ဘယ်သူမှအာကိုလို့မရနော်အခုဆိုယောဂဆိုကြီးဖြစ်လာတယ်ဘယ်သူမှကိုအာကိုလို့မရကိုယ့်ကိုခံမယ်ဒါအချင်းချင်းနေတော့မှန်မယ်တတ္တိယဓမ္မုဒိတာတော့အတ္တကောလောကောတပ္ပံပါယကမဏိယံလူတိုင်းလူတိုင်းဟာကိုယ်ပါအိဆောင်မရှိပါဘူးဗျာတည်သွားရင်အဲ့ဒါတွေကုံထားကြရတာဗျာအဲ့ဒါပြောချင်တာနော်ကိုယ်ပါအိဆောင်မရှိဘူးတဲ့ တဗ္ဗံဘာဟာနာယကမ္မဏီယပစ္စည်းအလုံးကိုစွန့်ထားပြီးသွားကြရတယ်ဘုန်းကြီးပြေလူပြေပြေเจ้าနေဘလောက်ပိုင်းနေပြောပြောဓမ္မကြီးတို့ဒကာကြီးတို့အိမ်နေဘလောက်ပိုင်းနေပြောပြောတော့ထားရတာပဲသိဒီတစ်ချက်ပြောတယ်သုဒ္ဓဓမ္မုဒေတာဥနောလောကောအတိတ်ထောတဏတာသောပုရုဇဉ်လူတိုင်းကဘာဖြစ်လဲအမြဲတမ်းလုံနေတယ်ဗျာဘယ်တော့မှမပြေမပြေဘဲနဲ့တည်သွားကြတာပဲဒါကိုပြောတယ်နော် ဘယ်တော့မှလည်းမယောင်ရဲနဲ့မယောင်ရဲတော့ဗာပြလေဟိုဟာလေးလှုပ်ခြင်းနဲ့ဒီဟာလေးလှုပ်ခြင်းနဲ့ဟိုဟာစီမံဒီလိုနဲ့ပဲလှုပ်ရင်လှုပ်နေတေးသွားတာပဲနော်အဲ့တော့ဗာပြလေမယောင်ရဲနဲ့အလုပ်ငန်းပဲဖြစ်ပါပြီမယောင်ရဲနိုင်တဲ့တခါကျတော့တဏကြုံဖြစ်နေဇတ်သိမ့်ရတာပဲဟိုဟာလှုပ်ခြင်းတာနဲ့ဒီဟာလှုပ်ခြင်းတာနဲ့ဒီလိုပဲတွင်တော်ရင်စီမံရင်နဲ့ပဲတေးသွားကြတာအဲ့မှာဘုန်းကြီးလည်းနည်းနည်းလေးချက်ချက်ပြောမယ်ပရမကပရမဓမ္မုဒိတအခြေရပါလဲဆို ဥပနေယတိလောကောအတုဝောတဲ့ဘုန်းတို့အရွယ်ငယ်တုန်းကကြတော့ဗာလဲကိုယ်လောက်တိုင်းဖြစ်မယ်လို့ထင်နေတာပေါ့ဗျာဘယ်သူမဆိုပေါ့နော်ကိုဘုန်းကြီးတို့ဒီဓမ္မသင်္ဍာမှာတခါလေးတားငယ်သမီးငယ်လေးတွေ့တာဒီရွယ်လေးတွေဆိုရင်အဲဘယ်ဟာမဆိုလုံရင် ဖြစ်တယ်ဒီလိုစဉ်းစားတော့ဟုတ်လားဘယ်သူမဆိုဒီလိုပါပဲငယ်ရွယ်တဲ့အချိန်ညာဒီလိုပဲထင်တတ်တာပေါ့ဒါပေမဲ့လုံတိုင်းမဖြစ်တာတွေလည်းအများကြီးပေါ့နော် ဟောဘုန်းကြီးတို့နည်းနည်းလေးအရွယ်ရလာပြီဆိုရင်လုံတိုင်းမဖြစ်တော့ဘူးဗျနော်လုံတိုင်းစားတိုင်းမဖြစ်တော့ဘူးနေတိုင်းထိုင်တိုင်းလည်းကိုယ်နေရင်လည်းနေလို့မရတော့ဘူးနော်အဲ့ဒါပါလဲဆိုတော့အိုးလာလို့နော်ခန္ဓာကိုယ်ကအိုးဘေးတွေဝင်လာရင်နာဘေးတွေဝင်လာယောဂဖြစ်ရင်တော့မကိုယ်လုံတိုင်းမဖြစ်တော့ပါအသက်ကြီးလာရင်လည်းကိုယ်လုံတိုင်းမဖြစ်တော့ဒီအိုဘေးနာဘေးတွေပဲသွားတယ်သေဘေးတွေကိုတွန်းပို့လိုက်တာဖြစ်ပြီးနော် ငယ်တော့ကတော့လှုပ်တိုင်းဖြစ်မနေထင်တာပေါ့ဒါယောဂါတွေမဖြစ်ခင်ပါပဲယောဂါပြက်လာရင်လည်းကိုယ်လှုပ်ချင်တဲ့အတိုင်းလှုပ်လို့မရပါဘူးနော်အသက်ကြီးလာရင်ငယ်တော့ကတော့လှုပ်တိုင်းဖြစ်မနေထင်တယ်အသက်ကြီးလာရင်လည်းလှုပ်တိုင်းမဖြစ်ပါဘူးဒါလေးတွေပေါ့အဲ့ဒီအရာကဘာဖြစ်လာလဲသူဒီအသက်ကြီးလာရင်ပြန်ယောဂါဝင်လာမြန်အော်သေပေးစီတပြေးပြေးပြေးနဲ့တွန်းပုတ်တွန်းပုတ်တွန်းပုတ်သွားတာပဲဒါကိုဘုန်းကြီးတို့ကမြင်အောင်ကြည့်တာမှာပေါ့နော်အဲ့တော့အိုးလာတော့ကြည့်ပြီးအိုမန်းသိရင်ကိုယ်မှတောင်းတော့ငါအိုးနေပြီငါသက်ကြီးလာပြီ ငါတော့လှုပ်တဲ့တာလှုပ်ထက်တာလှုပ်ပါပဲဒီလိုစိတ်ကောင်းတဲ့လုံကောင်းလေးချိန်ကောင်းတာပေါ့နော်အဲ့ဒါဆိုရင်တော့ကိုယ်ကုသိုလ်ကောင်းမှုတွေများများဖြစ်လှုပ်ဖြစ်တာပေါ့ဒါမင်းတို့မင်းတို့ဆရာတော်ကြီးကပါလေယုံနာဓမ္မသင်္ခါရတို့ကိုကဤပုံဖြစ်လုံတုံလေးတဖုံဆင်တွဲသူနဲ့တည်းဖြင့်ဖောက်လဲတတ်စာဓမ္မတာကိုပညာဆက်ခုမျောထောက်ရှု၍ယခုပင်လျင်မောအိခင်ကကြိုတင်ကောင်းမှုကြိုးစားပြုလာယခုပင်လျင် မနာခင်ကကြိုတင်ကောင်းမှုကြိုးစားပြုလို့ယခုပင်လည်းမသေးခင်ကကြိုတင်ကောင်းမှုကြိုးစားပြုလို့ဘုန်းတော်အသက်အရွယ်ကြီးလာတဲ့ခါကျသတိထားကြည့်လိုက်ပါဟိုတဏှာသွားမဲ့ကြရင်ဟုတ်လားသွားခြင်းတဲ့အတိုင်းဖြစ်မလာဘူးဗျသူကအဲ့လိုတွေဖြစ်ဖြစ်လာပြောဒီမှာတော့ပထမကဘာလဲဆိုရင် ဥပနေယတိလောကောအတုဝောဒါလေးမှတ်ထားမယ်နော်ဘာပြောရလဲဆိုတော့ ဟိုတနေရာနဲ့ဒီနေရာဥမာဒီနေရာအသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်ကြောင့်ပုသိတာတယ်ဒီနေရာခြေတော့လှမ်းမဲ့ကြရင်ခြေတော့ကရောက်ချင်မှရောက်တယ်ဒါလေးယူမဲ့ကြရင်ရောက်ချင်ယူလို့ရချင်မှရတယ်အဲ့ဒါမျိုးတော့ငယ်တော့ဒါစားမဲ့ကြရင်လည်းတဲ့ချင်မှတဲ့တာငယ်တော့ကတော့ဘာစားစားပြဿနာမရှိဘူးဟိုနဲ့နဲ့ဒီအသက်ကြီးလာနေနဲ့အစားမနေနဲ့ကိုကခံရပြီခြေတော့ဒီလက်တရားလည်းညာဘက်လှမ်းဟိုလှမ်းမလို့စိတ်ကူးပဲအဲ့ဒီကမရောက်ဘူးတခြားနေရာရောက်ချင်ရောက်သွားတော့ဒါအသက်ကြီးလာလေပို့တွေးရနေတယ် ဟိုအမေဒီအမေနော်ဒီနေ့တော့ခွင့်တော်မှာဟိုဒီမှာဒီတယောက်ကျောင်းကိစ္စနဲ့ပတ်သက်ပြီးတော့ဒီတိုင်းပဲခိုင်းလိုက်ပြီနောက်ပိုင်းကျတော့ဟိုပက်ကြီးလာကြားလာတဲ့ခါကျမမမိပါဆိုအေးအဲ့ဒီဟာလေးတွေဘုန်းကြီးဓာတ်ပုံရိုက်ပြီးပြန်ပြီးတော့ပို့ပါလို့ပြန်ခိုင်းရတယ်အဲ့တော့တနေ့လောက်ကြာလာရင်အဲ့ဒါတွေကဘယ်သူဘာလုံးမိမှကိုမသိမေ့မေ့သွားတော့ပြောချင်တာကတော့အသက်ကြီးလာရင်ငယ်တော့လို့မဟုတ်တော့ဘူးပေါ့ဗျာနော်အဲတော့ဘုန်းကြီးတို့ဒီ ကိုအိုးလာရင်အသက်ကြီးလာရင်အိုမှန်းသိပါစေယောဂဖြစ်ရင်ဖြစ်မှန်းသိပါစေနော်အိုလာတာကြီးအိုမှန်းသိအတိတန်ဖို့ရှိလိမ့်မယ်ကိုအိုမှန်းသိရင်အိုးနေတာကိုအိုမှန်းသိနေရင် ကုသိုလ်ကောင်းမှုလှုပ်ဖြစ်တာပေါ့ဗျာကောင်းတာလှုပ်ဖြစ်တော့နာရာကိုကြည်နာမန်တိအတိတံဘောယောဂဖြစ်နေလဲစိတ်တကြစရာမလိုပါဘူးကိုယောဂဖြစ်မှန်သိနေဟောငါယောဂဝိနာဖြစ်နေပြီ မသေးခင်တော့ကုသိုလ်ရအောင်လုပ်ပါမယ်ငါအိုးလာပြီမသေးခင်လေးတော့ဒီခန္ဓာကိုယ်ကြီးတုံချပြီကုသိုလ်ရအောင်လုပ်ပါမယ်ဒီလိုလုပ်ပါဘာမှဟိုအငယ်စရာတေငယ်စရာမရှိဘူးဘုန်းကြီးတို့အဲ့ဒီတိုက်နဲ့သွားကြမယ်နော်ကုသကြည့်လာပြီဘာကိစ္စမရှိဘူးဒီခန္ဓာကိုယ်ငါဟိုမပြည့်စည်းခင်တတ်နေတာကိုကုသိုလ်ရအောင်ယူမယ်ယောဂဝိညာဖြစ်နေတဲ့ပုံကိုလည်းဒီတိုင်းဟောငါမသေးခင်တော့ကုသိုလ်ရအောင်လုပ်သွားမယ်ပါတော့လုပ်မယ်ဒါမျိုး တေတာကိုကြည်နော်သူများတေတာကိုကြည်ပေါ့နော်တေမှန်သည်အတိတံဖို့ရှိလိမ့်မယ်သူများတေနေတာကိုလက်ခံနေအောင်ဆင်ခြင်ပေးရမယ်ပြီးတော့ကိုယ်တေကိုလည်းမြောင်မြောင်ကြည့်ရတယ်အဲ့လိုကြည့်နေရင်ဒီအတိဟာတံဖို့ရှိလာဟောငါလည်းချင်းမြင်တရားမှာမလားအဲကြောင့်ခုနကဘုန်းကြီးပြောခဲ့တယ်သိခြင်းသဘောတရားကိုနည်းနည်းသိနည်းနည်းမှနာကြမယ်များများသိများများမှနာကြမယ် နည်းနည်းကြီးနည်းနည်းမှနည်းနည်းသည့်နည်းနည်းမှနာကြရင်အများနဲ့ဆင်ပြေအောင်နေတတ်တော့ဗောဗျာဘုန်းကြီးဆိုဘုန်းကြီးလိုက်လူဆိုလည်းလူလိုက်လုံးဝမလွယ်ဘူးဗျာမာနရှိတဲ့ပုဂ္ဂိုလ်နဲ့အဆင်မပြေဘူးဘယ်နေရာဘယ်ဒေသမဒါလေးမှတ်တော့နော်နောက်ဒုတိယဓမ္မဒေတာနည်းနည်းချက်ပြောအောင်အတ္တနောလောကောအနေအနာပိတ်တော်တဲ့ဟောဘုန်းကြီးတို့ယောဂဖြစ်တာပဲကြုံကြုံသိခြင်းတရားပဲကြုံကြုံတကယ်တကယ်နဲ့သိခြင်းတရားတွေကြုံလာပြီဘူးမှ အကုစရာမရှိဘူးဗျဘယ်ဆေးဝါးတွေဘလောက်ကောင်းကောင်းဟိုအမေရိကမှာဘလောက်ဆေးဝါးတွေကောင်းကောင်းသိကြရတာပဲတော့တင်မရခေါ်လာပြီဆိုရင်ကဲဒီသိချင်းတရားကိုဘုန်းကြီးတို့ဟာဒီသိချင်းတရားတော့အနိုင်တက်အောင်အနိုင်ရအောင်တိုက်မယ်တကယ်ကိုလက်နဲ့ကောင်းနေတယ်သူဘယ်သူမှတိုက်ခိုက်လို့မရဘူးဗျသိချင်းတရားတော့ခေါ်ကြည့်ဘုန်းကြီးတို့လွယ်လွယ်ကူလိုက်ပါသွားမှာနော်အဲ့ဒီလူတွေခုနသိချင်းတရားတွေဖြစ်ဖြစ်သုံးဖို့ယောဂဝိနာတွေဖြစ်ဖြစ်တကုတရားဖြစ်လာရင် အနိုင်အောင်တိုက်လို့တော်တော်မလွယ်ပါဘူးနော်နောက်သိချင်းတရားနေကိုခေါ်လာရင်ကျမငယ်ပါသေးတယ်ကျမကုသိုလ်ကောင်းမလုပ်ရသေးလို့ပါဒီသိချင်းတရားနဲ့သိမင်းနဲ့မိတ်ဆွေဖွဲ့ထားလဲတယောက်မှဖြစ်ဘူးဒီသိချင်းတရားကိုသိမင်းတရားကိုဘုန်းကြီးတို့ကအာသိသိမင်းကြီးရုပ်တော့ဘာကုသိုလ်မှမလိုအပ်သေးဘူးဒီနေ့တော့မခေါ်ပါနဲ့ဟုတ်နောက်နေ့မှခေါ်ပါဒီလတော့မခေါ်ပါနဲ့ဟုတ်နောက်လတော့ခေါ်ပါဘယ်သူမှတည်း လက်ပေးထားတာလည်းမရှိဘူးဗျတစိုးလက်ဆောင်လက်ပေးပြီးတော့သူ့ကိုလက်ထိုးတာလို့လည်းမရဘူးနော်အခုခေပေါ်တဲ့ဆေးကောင်းဝါကောင်းညာဒီတေချင်းတွေအနိုင်တိုက်အောင်နိုင်ရအောင်လုပ်မယ်ကိုဖြစ်နေတဲ့ယောဂဆိုကြီးကိုမရရအောင်ကုမယ်မရပါဘူးဗျာအချိန်တန်တော့လည်းတေကြတာပဲဒါလေးသိတာပေါ့ပါအဲ့ဒါကိုလက်မခံနိုင်တော့ကိုပဲဒုက္ခရောက်တော့ငါဘယ်တော့မှမတရားဘူးခံတိုင်းတော့တေချင်းတရားတကယ်ကြုံလာရင်အဲ့မှာခံခက်တော့ နောက်တတိယဓမ္မုဒိတာသွားမယ်အတ္တကောလောကောတပ္ပံဘာဟာယဂမနိယံအဲ့မှာတော့ဘုရားဗာမိလေလူတိုင်းမှာကိုယ်ပိုင်ဥစ္စာမရှိဘူးတဲ့။ဟောပြောမှာပါတခါကြီးတို့ဟာဒီလိုဗန်ဒီအပ်ထားတယ်အိမ်နေပိုင်ထားတယ်။နော်ဒီနိုင်ငံမှာဆိုရင်တော့ဒါတွေလဲဒါကမတည်ခင်မို့ပိုင်တယ်လို့ထင်ရတာဗျာ။တည်သွားပြီကဲဗန်မာအထားပြီးပြည်စီကုန်းတော်တပါးလေးယူလို့မရပါဘူးဗျာ။ဘုန်းကြီးတို့ကြောင်းနေကန်နေပိုင်ဆိုင်တာအကုန်ထားခဲ့ရတာပါပဲ ပစ္စည်းဥစ္စာတွေထားခဲ့ရတယ်ပြီးတော့ယာရုအာနာတွေထားခဲ့ရတာပါဗျာသိနေတယ်နောက်ပညာတွေဘလောက်တတ်တာထားခဲ့ရတာဘလောက်နာမည်ကြီးကြီးဘလောက်ဘုံကြီးကြီးအကုန်ထားခဲ့ရတာပါနော်ဒီမှာဘုန်းကြီးတို့ဗာပြောခြင်းလဲဆိုတော့ဘုန်းကြီးတို့ရွှေဘုတစ်စဲနဲ့ပညာရှိအမတ်ဥပ္ပဝူဆိုဘုန်းကြီးတို့တစ်စဲနဲ့မြို့ပေါ့ဇယ်မြို့ပေါ်မှာနှစ်လမ်းပဲရှိပေါ်ဦး ပေါ်ဦးရောက်ကွက်နှစ်မြို့နှစ်ရောက်ကွက်ပဲရှိတယ်နော်ပေါ်ဦးရောက်ကွက်နဲ့ဘိုးများရောက်ကွက်နဲ့ပညာရှိဥပ္ပဝိုက်30မြို့ပါမွေးတယ်လို့ဆိုတယ်အဲဒီပညာရှိမကြီးဥပ္ပဝဒေဂာနီမှာသူကမှားရတယ်သူမိသားစုငါတည်သွားရင်နဲ့ငါလက်တကိုအခေါင်းပြင်မဲ့မှာထုတ်ထားပါလေဒီလိုခိုင်းတာပညာရှိမကြီးအဲ့လိုထုတ်တာတော့လူတွေကမေးကြတော့တော်တော်များများမသိဘူးနောက်တော့ပညာတတ်တဲ့ပညာရှိတဲ့ပုံကိုယ်တွေလိုက်မေးရတယ် မေးမှသူကဘာပြောသွားလဲဆိုသေသွားရင်တဲ့ဘလောက်ပညာတတ်တာဘာမှမရှိတော့လက်ပဲပါနော်လက်တော့မဟုတ်လားသေသွားရင် လက်စုပ်ဝေးကြည့်ပါလားနည်းနည်းဒီတော့မသာနဲ့မလိုက်ဘူးလက်စုပ်လက်ချုပ်ယူတော့တကယ်ကိုလက်ကြည့်တဲ့ကြံတော့လက်ကြည့်တဲ့ကြံတော့တယ်ဆိုရင်အဲ့ဒါကိုသူကတော့ပညာရှိသည်ပြီးပြီးသေသည်တန်အောင်သူကတော့အများကောင်းကျိုးပြုလုပ်သွားတဲ့သဘောရှိတယ်နော်အဲ့ဒါမှတ်တော့ဘုန်းကြီးတို့ဒီအမေရိကမှာဆိုပို့ဆိုတာပေါ့နော် ုန်းကြီးဒီဥမာဘုန်းကြီးပြန်တော်မူသွားပြီဆိုတော့ဗမာပြည်မှာဆိုခေါင်းမှာစာရေးလို့ရတယ်လေကောသီတာဘာခွဲတွေရတယ်ညာဘွဲတွေဒီအမေရိကမှာကြာဘူးမှရေးလို့မရဘူးကြာဒီတိုင်းပဲသွားကြတာနော်ဘာအနာမလည်းရေးလို့မရဘူးဗမာပြည်မှာတော့တချို့ဒါကြောင့်ဗမာပြည်သေးခြင်းတဲ့သဘောရှိတယ်ဒီဟာလေးတွေမဲ့တလားမသိနာဒီမှာတော့အဲ့လိုပေါ့ဗျာဘုန်းကြီးတို့ဘုန်းကြီးတွေဆိုလည်းခေါင်းကြီးပေါ်မှာဘာဘွဲတွေညာဘွဲတွေရေးထားကြတယ်ဘာယာရုအာနာတွေလည်းရေးကြတယ်ပေါ့ဒီမှာတော့မရေးကြဘူး ပါဘူးနော်မဖြစ်နိုင်အဲပြောရင်တော့အတကောလောကောတတ္တဝါတွေကတည်သွားရင်တည်ပြီးတွေကြုံလာရင်ဘယ်သူမှအာကုန်လို့မရပါဘူးဗျာတဗ္ဗံပဟာယကမဏီအကုန်လုံးຢာဓုတွေရော အာနာတွေရောပစ္စည်းတွေရောခုတက်ရှိတွေမဟုတ်တက်မဲ့တွေမကောင်းတော့သာသမီတွေကုန်ထားကြရတာကိုတယောက်တည်းသွားတယ်ဒါလေးဆင်ញင်တတ်ဖို့ပါနောက်တစ်ခုနောက်ဆုံးဓမ္မုဒိတ ဥနောလောကောအတိတ်ထောတနာတာတော်တဲ့ဒုတိယအမြဲတမ်းလုံတာဥနောလောကောတော့အမြဲတမ်းလုံတာဘယ်တော့မှမပြီးဝဘူးဗျာမပြီးဝပဲတည်သွားကြတယ်ဟိုဟာလေးလှုပ်ချင်တာဒါလေးလှုပ်ချင်တာနဲ့တည်သွားချာဒါတွေပဲများနော်ပြီးတော့လေအတိတ်ထောဘယ်တော့မှလည်းရောင်ရဲမှုမရှိဘူးနော် တချောင်းရရင်ဘုန်းကြီးတွေဆိုကြောင်းတစ်ကြောင်းရနောက်တာတစ်ကြောင်းလို့ပြန်တာဒီမှာကြီးတို့ဒီကကြီးတို့အိမ်တိန်ရနောက်တာတိန်ရရကားရစီပိုင်ရနောက်တာကားရစီပိုင်နေတာဟုတ်လို့ဒေါ်လာ3သိန်းလောက်ပိုင်ပိုင်ပြန်တော့နောက်တာဒေါ်လာ3သိန်းလောက်ပိုင်ရဘယ်တော့မှရောင်ရဲမှုမရှိဘူးရောင်ရဲမှုမရှိတဲ့အတွက်ဘာဖြစ်လဲတဏှာလိုကြတဏှကြုံမဲ့ဖြစ်နေဒီအလိုရပဲလိုက်ရှာတာဟုတ်ဘယ်တော့မှဆုံးမတတ်နိုင်အဲ့ဒါကြောင့်မို့တဏှကြုံဖြစ်နေတယ်လို့ဒါကြောင့်မှတ်ထားဖို့ ဒါကြောင့်တော့ရောင်ရဲမှုဆိုတော့ကိုယ်ကိုယ်တိုင်အဆုံးသတ်နိုင်မှရောင်ရဲပါတယ်။ဟောငါတော်ပြီအသက်လည်းကြီးလာပြီ။ဒါတွေရှားနေလို့မသိတော့ဘူးဒီချိန်မှတော့ငါအတွက်ပါတဲ့ဒါကတော့ဒကာကြီးတို့မှမဟုတ်ဘူးเนาะဘုန်းကြီးကိုယ်တိုင်လည်းဒီတိုင်းပဲဒီချိန်မှာကိုယ့်အတွက်အကျိုးရှိမဲ့လုပ်တယ်လုပ်ကြဖို့ဘုန်းကြီးတို့လိုးနေပြီခြံသားတွေကသိရေးမကြည့်ဘူးเนาะဘုန်းကြီးတို့အရွယ်ဆိုနောက်ဆုံးအရွယ်ရောက်နေပြီဒီအရွယ်မှတတိမတရားမရဘယ်တော့မှရမှာမဟုတ်ဘူးဗျအဲ့ဒါကိုတတိပေးချင်တာ ဒါဒကာကြီးဒကာကြီးတို့ဒကာကြီးတို့လည်းပြောခြင်းနဲ့ဘုန်းကြီးကိုကိုလည်းတတိပေးတာဒီရွယ်မှတတိမြဘယ်တော့တတိရမှာလဲအဆက်တတ်တော်လေဒီခုနကဟိုကလှုပ်ချင်တာဒီဟာလှုပ်လှုပ်ချင်တာဟိုကလှုပ်ချင်တာဒီဟာလှုပ်ချင်တာဟိုကဖြစ်ချင်တာဒီဟာဖြစ်ချင်တာဒါတွေလှုပ်နေတော့ဘယ်တော့မှမဆုံးနိုင်ဘူးခုနကဘုန်းကြီးပြောခဲ့တဲ့တကြောင်ဖြစ်ပေါ်နောက်တာတကြောင်ရိဒါတကူပြတော့ငါးရိဒါဒီမှာနောက်နောက်တကူဟိုဟိုမြို့မှာလည်းငါးရိဒါရှိတယ်ဒီဒီမြို့မှာလည်းငါးရိဒါနဲ့ပဲ သွားနေကြတာပြီးတော့ဒါတွေကကိုကလောဘတွေအတော်တတ်နိုင်မှရပါတယ်ကို လောဘအတော်မတတ်နိုင်ရတော့ဘယ်တော့မှလည်းမရပါဘူးဘယ်တော့မှလည်းမပြေဝအောင်နော်အဲ့တော့တဏှာကြုံဘောကနေပဲအဆုံးတတ်ရလိမ့်မယ်အဲ့တော့တဏှာကြုံဘောကနေဆုံးတတ်မလားဒါတွေကိုဖြတ်မလားရမလားဒါပဲစဉ်းစားဖို့နော်ဆက်သွားနေရင်တော့ကြုံဘောကနေပဲဆုံးတဏှာကြုံဘောကနေသွားရင်တော့ဘောကလည်းလဲကြအောင်ပါပဲအဲ့ဒါလည်းသတိပေးခြင်းတော့ ဒါကြောင့်မို့ဒီမာသီဆရာတို့ရပါမိတ်လေတဲ့ပထမဓမ္မုဒ္ဒိတာတဲ့အိုနာတိတုမောင်းနေဖို့လူတို့မမြဲပါတကားတဲ့။နော်အမြဲတမ်းဘုန်းကြီးတို့အသက်ကြီးလာတဲ့သူတေဘက်ကိုတွန်းဖို့တွန်းဖို့တွန်းဖို့နဲ့ယောဂဖြစ်တယ်။သက်ကြီးလာတဲ့ယောဂဖြစ်တယ်ယောဂဖြစ်တဲ့သက်ကြီးတဲ့နောက်ဆုံးတော့သေခြင်းတရားနဲ့ဆုံးသတ်တယ်။ဒါကိုပြောပါလေ။အိုနာတိတုမောင်းနေဖို့လူတို့မမြဲပါတကား။ဒါကပထမဓမ္မုဒ္ဒိတာတရားအတွက်မာသီဆရာတို့ဆောင်းဖို့လုပ်ပါတယ်။ ဒုတိယကစောင့်ရှောက်သူမဲ့အာကိုကိုရမဲ့အာနွယ်လာခြင်းတကားအဲတေဘေးတွေကြုံလာပြီဆိုဘယ်သူကကာကွယ်ပေးနိုင်လဲဘယ်သူမှကာကွယ်မပေးနိုင်နော်ဘယ်သူမှကိုယောဂါကိုခံစားပေးလို့မျှဝေပေးလို့မရဘူးကိုယ့်အကိုပဲခံရတယ်အခုဆိုပို့ဆိုးတာပေါ့နော်ကိုဗစ် -19 ကပို့ထားရင်ဘာမှလည်းလုပ်လို့မရဘူးတော်တော်ကိုဒုက္ခဖြစ်တာချွေပြသားရလည်းကိုယ်မကြည့်နိုင်တော့နောက်ဆုံးသေသည့်တောင်မကြည့်နိုင်တော့ပါဘူးအဲ့လိုမျိုးဖြစ်တော့ စောင့်ရှောက်သူမဲ့ကိုးရမဲ့အာနွယ်ကြကြည်လာတကားအာနွယ်လှကြည်ပါတကားတဲ့ပြီးတော့တတ္တိယဓမ္မတရားကိုယ်ပိုင်ဥစ္စာမရှိပါဆွန့်ငါသွားရမည်တကားဘလောက်ပဲဘုန်းကြီးတို့ပစ္စည်းပစ္စည်းတွေကြောင်းကန်တွေပိုင်းပိုင်းပညာတွေဘလောက်တတ်တာအာနာတွေဘလောက်ကြီးအလုံးဆွန့်ထားရတယ်နော်ကိုယ်ပိုင်ဥစ္စာနဲ့မကောက်ကိုတတ်ထားတဲ့ပညာရတ္တိလောကပညာရတ္တိပြောပါတယ်ကိုယ်ပိုင်ဆိုင်ထားတဲ့အာရယာရုအာနာတွေ အကုန်ထားကြရတော့ဗျာကိုယ်ပိုင်ဥစ္စာမရှိပါစွန့်ကာသွားရမည်တကားလိုမပြီးဝအာမယတဏကြုံကြီးပါတကားဘယ်ဟာမှပြီးဝပြီးသွားကြတယ်မရှိဘူးရဘုဒ္ဓရှင်သာမှန်တယ်တရားမရှိလေလူချင်းမှုတွေအဆုံးမတတ်နိုင်ဘူးတရားရှိမှလူချင်းမှုတွေအဆုံးတတ်တယ်လူချင်းမှုတွေဆုံးတတ်မှဒါတွေကရက်လို့ရတယ်နော်နောက်မလို့ဟိုဟာလူချင်းဒီဟာလူချင်းဘယ်ဟာမှစန္ဒမပြီးဝဘူး ဟွာလေးလှုပ်ခြင်းနဲ့ဒီဟာလေးလှုပ်ခြင်းနဲ့ဒီလိုနဲ့ဆုံးသက်သွားဘယ်ဟာမှလည်းအာမရအောင်အာမရတဲ့ခါကျဟွာလှုပ်ခြင်းဒီဟာလှုပ်ခြင်းနဲ့ဆုံးသွားတာတဏှကြုံကြီးဘဝနဲ့ဆုံးသက်တာတဏှကြုံဘဝနဲ့ဆုံးသက်ရင်ကောင်းတဲ့ပုံမှာရောက်ဖို့ခက်တာပေါ့နော်ဒါကြောင့်မို့ဘုန်းကြီးတို့ဒီယခုပင်လည်းမောဝေခင်ကကြိုတင်ကောင်းမှုကြိုးစားပြုလို့ခုလိုကျမ်းမာရေးကောင်းတုံးပေါ့နော် အသက်အရွယ်ကောင်းတုံးနော် ယခုပင်လင်မိုးအိမ်ကကြိုတင်ကောင်းမှုကြိုးစားပြုလို့ယခုပင်မနာခင်ကကျမ်းမာရေးကောင်းလို့ဘုန်းကြီးတို့တွေကုသိုလ်ကောင်းမှုတွေကြိုတင်ကြိုးစားပြုလုပ်ကြမယ်ယခုပင်လင်မသေးခင်ကကြိုတင်ကောင်းမှုကြိုးစားပြုလို့မသေးမီမှာဘုန်းကြီးမသေးခင်ကလည်းကြိုးစားတော့မယ်ယခုချိန်တော့ဤကာရောက်မှ ချုပ်ပြောက်ခန္ဓာသေပေးငါဟုတတ္တဝခမင်းရှင်သိမင်းနဲ့မိသိမ့်ဖွေလျက်ချင်းချက်လျင်တစ်စက်ကမှပြေကြောက်ခုနဘုန်းကြီးပြောခဲ့ပြီသေမင်းတည်းသေခြင်းတရားကသေမင်းကခေါ်လာရင်ဘယ်သူမှမိတ်ဆွေဖွဲ့ထားတာမရှိဘူးလက်ထိုးထားတာမရှိဘူးအနိုင်တိုက်မယ်ဒီသေခြင်းတရားနိုင်တိုက်မယ်ဆိုပြီးတော့ဘယ်သူမှလည်းလုံးလို့မရပါဘူးเนาะခုဆေးဝါးတွေဖော်ကြတယ်တက်တက်လုံးမသိအောင်ဘယ်ဆေးဝါးမှမတတ်နိုင်ပါဘူးဗျာဒါကြောင့် အပမာရိတာဘိက္ခွေတမ္မာရိတာဘုရားစကားလိုက်နာပွားသည်တရားလက်မလို့စေချနေမင်းကုန်ဒီဝိကဆရာတော်ကြီးကဆုံးမပေးပါတယ်ဒါကတော့ဘုန်းကြီးတို့ဓမ္မပါဠိဆိုအနှစ်ချုပ်ဆိုတာလေးဘုန်းကြီးပြောလိုပါတယ်နောက်တစ်ခုကတော့ကာယ ानु ပဒနာနဝတိဝတိကပပအဲ့ဒီအခန်းကိုပြောပါမယ်ဒါကတော့ဘုန်းကြီးတို့တေခြင်းတရားကိုဆင်ခြင်ပြတဲ့နောက်ပိုင်းမှာတေအာတုပကိုရှုလို့ရပါတယ် ဘုန်းကြီးတို့ဒီတေအာသုဘရှုတဲ့အခါအသုဘရှုဗမာပြည်မှာတော့တေအာသုဘရှုတာအများအားပြောတယ်လူလူတယောက်တည်းတော့အသုဘရှုပါအသုဘရှုကြပါခမညာအသုဘရှုကြပါရှင်ဒီလိုဖိတ်ကြတကယ်တမ်းကျတော့အသုဘတေအာသုဘဆိုတာကတေပြီးမှဖြစ်တယ်ဘုန်းကြီးတို့ကမ္မထဆရာများကတော့ပထမဆုံးတေချင်းတရားကိုရရှုခိုင်းတယ်ဒါရှုနည်းပြောမယ်နော်ပြီးတော့မှအသုဘတေအာသုဘရှုခိုင်းတယ် အဲ့ဒီမှာဘယ်လိုတွေ့ရလဲဆိုတော့မဟာသတိပဋ္ဌာန်တောက်တန်ကြတော့ဘုရားကဒီတေအတုပကို၉မျိုးဟောထားတယ်ဒါကြောင့်ကာယနုပဒနာနဝတုတိကပပဆိုအဲ့ဒီဟာကိုရည်ရွယ်ပြောတယ်ကာယနုပဒနာဘိုင်းမှာ14မျိုးဟောတယ်တေအတုပ9မျိုးနဝ9တိဝတိကကအလောင်းကောင်မို့ပပခန့်ကနာတေအတုပနဲ့ပတ်သက်ပြီးတော့9မျိုးဖျားဟောတာနော်ဒီမတ်စုတွေလည်းဘုန်းကြီးတို့ပို့ထားပါ နောက်တစ်ခုကတေအာတုဘဖြစ်တဲ့အတွက်အဝိညာဏကအတုဘလို့လည်းခေါ်တယ်ဒါဝဒရမြန်မာပြန်ရင် တေအာတုဘပဲတေအာတုဘ၉မျိုးအဲတော့ဖះဟောထားတဲ့တေအာတုဘ၉မျိုးဘုန်းကြီးအရင်ပြောပါမယ်မှတ်စုလေးရှိမယ်မှတ်စုကြည်တာပေါ့နော်အဲချုပ်ပြောမယ်ပထမဆုံးလူရင်းကဖះကအတုဘ၉မျိုးရှိတဲ့နေရာမှာအလောင်းကောင်ကုန်နဲ့ပတ်သက်ပြီး၂မျိုးပြောသွားတယ်အယိုးစုနဲ့ပတ်သက်ပြီး၇မျိုးပြောတယ် ဒါကိုပထမမှတ်မယ်နော်ပြန်ပြောပါမယ်နံပါတ်1နဲ့2ကဒီအလောင်းကောင်ပုံနဲ့ပတ်သက်တဲ့အတုပါ2မျိုးကိုပြောပါပြီးတော့ဟို3ကနေပြီးတော့9ထီအောင်ပေါ့နော်အမဟုတ်ဘူးရှေ့ကရှေ့ကစာမျက်နှာရှေ့ကစာမျက်နှာတော့အဝိညာဏကအတုပါကာယ ानु ပါနဝတိတိကပါပါ နံပါတ်3ကနေပြီးတော့6ထီအောင်ကအဲ့ဒီမှာကအယိုးစုနဲ့ပတ်သက်တာပြောတယ်နော်ခုနစာမျက်နှာကုရှိအဲ့ဒီမှာ ပါလိမ့်မယ်ရှေ့ကစာမျက်နှာဒီနေ့ပုတ်တာ၃ခုနံပါတ်1ကကြည်လိုက်ပေါ့ဗျာဗရမအလောင်းကောင်မှုနဲ့ပတ်သက်ပြီးတော့ဘုရားက သေပြီးတရက်လွန်နှစ်ရက်လွန်သုံးရက်လွန်ပေါ့တရက်နှစ်ရက်လွန်ပြီးတဲ့အခါမှာတင်းញိုင်းမှာစွန့်ပစ်ထားတဲ့ဖူးရောင်မူလအစဉ်ပြအညိုကွက်မဲကွက်စိတ်ကွက်တွေထသွေးပြီးတွေယိုကျနေတဲ့အလောင်းကောင်ကိုကြည့်ပြီးတော့ငါဒီလောင်းကောင်လိုပဲဖူးရောင်ရောင်အစဉ်ပြညိုမဲတဲ့သွေးတွေယိုကျတဲ့ကောင်မိုးဖြစ်ရမယ်ဤမသာလောင်းလိုပဲဖူးရောင်မူလအစဉ်ပြညိုမဲတဲ့သွေးပြီးယိုကျသဘောမလွန်ဆန်တဲ့ဆင်ញင်ပွားများမယ်ပထမတော့ဒီ အလောင်းကောင်ပုံကိုကြည်ပြီးတော့အတုပဆင်ញံမယ်ပြီးတော့မှသူ့လိုပဲငါခန္ဓာကိုယ်ရဒီလိုပဲဖြစ်ရမှာပါလားသူကအစ္ဆဒဗေဒနှမျိုးရှိရတရားတုပကြတော့ဗေဒကိုရင်ရှုရတယ်သူများအတုပရအောင်ရှုအခုကဘုန်းကြီးတို့အစ္ဆဒရှုပုံကိုရေးထားတာနော်ပထမတော့ဒီနေ့ရသုံးရလောက်လုံတဲ့ကမသိဉ္ဇဉ်မှာပြက်တာဘူးရောင်ကြွတဲ့ပြီးတော့ညိုကွယ်မဲကွက်တွေစပြေးသွေးတွေပြည်တွေယိုကျနေလောင်းကောင်ဘုန်းကြီးဩတေသွားနေရင် ခန္ဓာကိုယ်ကြီးကဖူးရောင်ကြွတဲ့ပြီညိုခွက်မဲခွက်စိမ့်ခွက်တွေထနေတယ်သွေးပြေရိုထွက်နေလောင်းကောင်ကိုကြီးဖြစ်သွားပါလားအဲဗြဟ္မာသူများလောင်းကောင်ပုံကိုမြင်အောင်ကြည့်မယ်ပြီးမှအော်ငါသိနေငါခန္ဓာကိုယ်ကြီးဒီလိုပဲဖြစ်ရမှာမလားဒီသဘောတရားမလွန်ဆန်နိုင်ပါလားဒီလိုဆင်ញင်မယ်ပြီးတဲ့ခါကျတော့နံပါတ်2အတုပါကြည့်လိုက်သေတော့ဒီလောင်းကောင်ပေါ်ခုနသွေးတွေပြည်တွေယူကြလဲညိုမဲ့ဖူးရောင်ကြတက်လာပြီးတော့တိရစ္ဆာန်ဘောင်းစုံစားတော့ဗျာ အိမ်မှာတော့သူကစားရဲပါတဲ့အတိုင်းရေးလိုက်ကြည်လို့ဆုံးတော့လက်တာတို့တတ္တဝါမျိုးစုံစားတယ်ပိုးမျိုးမျိုးကလည်းစားနေတယ်။အော်ခန္ဓာကိုယ်ရတည်သွားရင်တတ္တဝါမျိုးစုံပိုးမျိုးစုံ စားနေတယ်အတုပကောင်ဖို့ကြီးဖြစ်သွားပါလား။ပြမသူများလောင်ကောင်ဖို့ကိုဒီလိုမြင်အောင်ကြည့်ပါ။မြင်ပြီးတဲ့နောက်ပိုင်းမှာ ကိုယ်ခန္ဓာကိုယ်ပြင်ငါတည်နေငါခန္ဓာကိုယ်ကြီးကဒီလိုပဲတတ္တဝါမျိုးစုံပိုးမျိုးစုံစားနေတယ် လောကောင်ဘုရားဖြစ်ရမှာပါလားဒါအဲ့ဒီလိုဆင်ញရမယ်အဲချုပ်ပြောရင်တော့အလောင်းကောင်ဘုံနဲ့ပတ်သက်ပြီးမြတ်စွာဘုရားနှစ်မျိုးဟောပါတယ်။ဉာဏ်နဲ့ခုနှစ်မျိုးကတော့အယိုးစုနဲ့ပတ်သက်တယ်နော်ဒီမှာတော့ဘုန်းကြီးကအဲ့ဒီအတိုင်စားတဲ့အတိုင်မြန်မာပြန်ရေးထားတာပေါ့လေအတူချုပ်ပြောရင်တော့နံပါတ်သူကအယိုးစုနဲ့ပတ်သက်တာ ခုနှစ်မျိုးပေါ့သုံးကနေပြီးတော့နံပါတ်1ကဘာလဲဆိုတော့အသွေးသားရှိပြီးအကြောတွေ ဆက်ဆက်နေတာပေါ့အကျော်တွေမပြတ်သေးတဲ့အယိုးစုတစ်ခုပေါ့နော်လောက်ဒီတရိษံနေစားတော့အသားတွေအသွေးတွေကကုံတော့ဖြတ်သွားတယ်အဲ့မှာအသားနဲ့နဲ့ကြံမယ်ဒီရိုးတွေမှာအကျော်တွေမှာအသွေးနဲ့နဲ့ကြံမယ်အသွေးသားရှိပြီးတော့အကျော်မပြတ်သေးတဲ့အယိုးစုဒါတစ်ခုပေါ့နံပါတ်3အဲ့ဒါပြောလို့ရင်းမယ်ပြီးတော့မှဆင်ញင်ဒီပြောတာပေါ့ဗျာနံပါတ်2ကျတော့ဗာပြောလဲဆိုနံပါတ်4ပေါ့ဗျာ အယိုးစု9မျိုးတစ်နှစ်တိုင်တော့3က1 4က2အဲတော့အသားတော့မရှိတော့ဘူးဒါပေမဲ့လို့သွေးနဲ့နဲ့ရှိတဲ့အကျော်မပြတ်သေးတဲ့အယိုးစုအကျော်တွေဆက်ဆက်နေတဲ့အယိုးစုနံပါတ်3နံပါတ်3ကျတော့9ပေါ့နော်အသွေးသားတွေကမရှိတော့ဘူးအကျော်မှလည်းအယိုးမှလည်းအသွေးအသားမရှိတော့အကျော်မှလည်းသွေးသားမရှိတော့အဲ့ဒါမျိုး အဲ့ဒီခါကျဘာဖြစ်လဲဆိုတော့အသွေးသားတွေအသွေးသားတော့မရှိတော့ဘူးဒါပေမဲ့အကျောတွေကတော့ဆက်ဆက်နေအကျောတွေမပြတ်သေးတဲ့အယိုးစုတစ်ခုပေါ့နံပါတ်၄ကျအသွေးတွေသားတွေလုံးဝမရှိတော့ဘူးအကျောတွေကလည်းပြတ်သွားပြီအဲ့လိုအယိုးစုတစ်ခုပေါ့နော်အယိုးတွေဖိယိုဖျက်ဖြက်သွားတော့အကျောတွေကဆိုင်မထားတဲ့ခါကျဒီကတော့အသွေးသားနဲ့ခွဲလိုက်တာပါအသွေးသားရှိတယ် အကျော်တွေရှိအကျော်မပြတ်သေးဘူးအယိုးစုတစ်ခုအသွေးသားမရှိဘူးအသွေးအသားမရှိဘူးအသွေးရှိ သွေးတွေနည်းနည်းရှိသေးတယ်အကျော်တွေမပြတ်သေးဘူးဒီရိုးစုတစ်ခုပေါ့အာအသားတွေရောသွေးရော လုံးဝမရှိဘူးဒါပေမဲ့အကျော်တွေကတော့မပြတ်သေးတဲ့ရိုးစုတစ်ခုအသွေးတွေအသွေးတွေရောအသားတွေရောလုံးဝမရှိတော့ဘူးအကျော်တွေလည်းမရှိပြတ်တောက်သွားပြီဖျို့ဖျဲဖြစ်သွားတယ်တစားစီဖြစ်သွားတယ်ရိုးစုတစ်ခုအဲ့လိုလေးမျိုးခွဲတာ အဲ့ဒီရိုးစုတွေဟာဖြစ်စာမှာတော့သူကဖြူဖွေးနေတယ်ခရီစုနဲ့တူတဲ့ခယူသင်းနဲ့တူသောဖြူဖွေးသောရိုးစုတစ်ခုဒီလိုဟောတာပြီးတော့ခါကျနောက်နောက်တစ်ခုဟာနှစ်တွေကြားလာ မိုးဝရွာနေရပူနေရတိုက်အဲ့လိုဖြစ်လာနှစ်တွေလုံးလာတော့ဟောင်းနှွမ်းဆွေးမြေလာတော့ပေါ့အဝါရောင်ညိုရောင်မဲရောင်သားနေတဲ့ဟောင်းနှွမ်းဆွေးမြေတဲ့ရိုးစုတစ်ခုပေါ့နောက်ဆုံး နောက်ဆုံးလာကြပါလေဆိုတော့ဆွေးမြေ့ပြီးတော့ကြေမွပျက်စီးတစားစီပြန့်ကျဲသွားရုပ်စုတစ်ခုပေါ့ဟိုဘက်မျက်နှာရောက်သွားအဲ့ဒီနောက်ဆုံးမျက်နှာနော်အဲ့ဒီအလုံးနောက်ခုနှစ်ခုရှိတယ်နောက်ခုနှစ်ခုကပရမနှစ်ခုကလောင်းကောင်ဘုံနဲ့ပတ်သက်တယ်နောက်ခုနှစ်ခုကကြတော့အယိုးစုနဲ့ပတ်သက်တယ်ယိုးစုနဲ့ပတ်သက်ခုနအဲ့ဒီမှာတော့ရှေးရေးထားတော့ဗောနိလောလောကူမှတ်မယ်အယိုးစု ခုနှစ်မျိုးပေါ့နော်ဘုရားအယိုးစုနိုင်တယ်ပတ်သက်ခုနှစ်မျိုးဟောတယ်ဒီအယိုးနဲ့အကြောမှာအသားလေးလည်းနည်းနည်းရှိမယ်အသွေးလေးလည်းနည်းသွေးတွေလည်းနည်းနည်းရှိမယ်အကြောကမပြတ်သေးဘူးဒါအယိုးစုတစ်ခုနောက်တစ်ခုကအသားကတော့မရှိတော့ဘူးသွေးတွေနည်းနည်းရှိတဲ့အယိုးမအကြောတွေမပြတ်သေးတဲ့အယိုးစုတစ်ခုနောက်တစ်ခုကျတော့အသားတွေလည်းမရှိတော့ဘူးသွေးလည်းမရှိတော့ဘူး ဒါပေမဲ့အကျိုးကတော့မပြတ်သေးအကျိုးတွေဖွဲ့ဆိုင်တာရုပ်စုတစ်ခုနောက်တစ်ခုကြတော့အသွေးသွေးလည်းမရှိတော့ဘူးသားလည်းလုံးဝမရှိတော့ဘူးအကျိုးတွေကလည်းလုံးဝမဆက်ဆက်တော့ပြတ်တောက်သွားဖျို့ဖျက်ဖြစ်သွားပြီပေါ့ဗျာအဲ့ဒီလိုအယိုးစုတစ်ခုပေါ့ပြီးတော့ယိုးစုအဲ့ဒါနဲ့ပတ်သက်ပြီး၄မျိုးမှတ်ထားမယ်ပြီးတော့မှဒီအယိုးစုတွေကဖျို့ဖျက်ဖြစ်သွားပြီဆိုတစားစီပြန်ကျဲသွားတယ် အဲ့ဒီမှာတော့ဖြူဖွဲတဲ့အယိုးစုကတစ်ခုပေါ့နော် ဖြူဖွဲတဲ့အယိုးစုကတစ်ခုလို့ဒီလိုမှတ်ထားမှာနောက်တစ်ခုကျတော့ဒီဖြူဖွေးရာနေပြီးတော့မိုးရွာလေတိုက်နေဘူးဒီလိုဖြစ်လာအဲ့ဒီခါကျဘာဖြစ်လာလဲဆိုအယောင်တွေပြောင်းလာတော့ဖြူဖွေးရာနေဝါရောင်ညူရောင်တဲ့မဲရောင်တန်းလာတယ်အဲ့လိုရိုးစွာတစ်ခုပေါ့ဟောင်းတောင်ဆွေးမြေ့တဲ့ရိုးစုလို့ဆိုလို့ရပေါ့ဗျာနောက်တစ်ခုကတော့ ဆွေးမြေ့လာတဲ့အခါကျဒီရိုးစုတွေကကြေမွလာကြေမွပျက်စီးနေတဲ့ရိုးစုတစ်ခုဒီလိုပဲမှတ်ထားမယ်အခုကတော့ဘုန်းကြီးတို့ဒီစာရဲလာတဲ့အတိုင်းပဲဘုန်းကြီးပြောမယ်နော်နောက်ပိုင်းမှာဘုန်းကြီးတို့ဒီရှုမှတ်တဲ့ခန်းခန္ဓာကြရှုမှတ်တဲ့ပုံစံတိုင်းဘုန်းကြီးပြောပြောစာရဲလာတဲ့အတိုင်းပဲမှတ်ထားမယ်နော်နေဒီလောက်နဲ့ပြီးမယ်နော်။ဘာဖြစ်လို့လဲဆိုတော့ဒီသိဉ္ဇုံနဲ့ဝိသုရိမမှာလာတဲ့ အတုပ10မျိုးပြောလိုက်ချိန်နေကြာသွားမှာလို့ဒီနေ့ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ကျေးဇူးပါဘုရား။ပြည့်စုံပါပါရှင်။ဟုတ်